945ခုနှစ်လူတို့ဝဟကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမူလရာတိတရင်ကျွလဇန်ရှိရနည်းယနေ့ဆရာတော်ဘုရားဤတက်တော်54နှစ်ပြည့်ဝိဇာတမင်္ဂလာအထုတရားအာထုတ်ပူဇော်ပွဲမှာ တရားဖြင့်အာထုပူဇော်ကြတဲ့သံဃာတော်များအလုံးမြတ်သားယောဂီများနဲ့ဆရာကြီးဆရာလေးယောဂီတော်စင်များနဲ့အပြင်ဘက်မှလာရောက်ပြီးတော့တရားရှုပွားတရားနာကြားကြတဲ့တရားလူလားကြတဲ့ပုဂ္ဂိုလ်များကိုဘုန်းကြီးဓမ္မဒါနတရားအလူပိလူမှာကအင်္ဂုတ္တရနိကေတတကနိဗ္ဗာန်မှာလာတဲ့ ပထမနာထတုတ်တံတရားလို့ခေါ်တဲ့မိခိုတိုင်းလှမြတ်ဓမ္မဆိုတဲ့တရားတော်ကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်ဒီတရားတော်ကိုမနေ့ကဘုန်းကြီးစပြီးတော့ဟောကြားပေးခဲ့ပါပြီဘုရားရှင်ကိုရောင်မြတ်ကြီးဟာအာလုံသူ့ရဲ့တပည့်ပရိသတ်များကိုချမ်းသာစေလိုတယ်ဆင်းရဲမှလွတ်မြောက်စေလိုတယ် ဒါကြောင့်ဘုရားရှင်ဟာတဏ္ဍာဘိကဝေဝိဟရထမအနာထာဘိကဝေဟံတော်များအုတ်ချက်သားတို့ဒုံမေတင်တို့သည်တဏ္ဍာမိကိုအားထားရာရှိကုန်သည်ဟုတ်တော်ဟာဖြစ်ကြ၍ဝိဟရထနေကြအကုန်လောအနာထာမိကိုအားထားရာမရှိကြကုန်မဲ့မဝိဟရထမနေကြကုန်နဲ့မိကိုရာနဲ့နေကြတဲ့မိကိုရာကင်းပြီးတော့တကောင်တယောက်ထီးမနေကြနဲ့တဲ့ မိခိုရာ ရှိတဲ့ပုဂ္ဂိုလ်ဟာချမ်းသာတဲ့မိခိုရာကင်းပြီဆိုရင်ဒုက္ခဘေခဝေအာနာထောဝိဟရတိဘေကဝေယံတို့များဥจิตသားတို့အာနာထောမိကိုအာဒရာမရှိသောသူသည်ဒုက္ခဆင်းရဲစွာဝိဟရတိနေထိုင်ရပါပေ၏ယခုမိမိတို့ရဲ့မျက်မှောက်မှာ ကြုံတွေ့ပြီးတော့နေရတဲ့ပုဂ္ဂိုလ်တွေမိကိုရမဲ့ပြီးတော့ကိုကိုရမဲ့ပြီးတော့ဆင်းရဲနေတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလားတချို့ကလေးငယ်လေးတွေမှာမိဘဆိုရဲမိကိုရမရှိလို့လမ်းပေါ်မှာသွားပြီးတော့တွေ့ရနေရမှာအိတ်တွေ့တဲ့နေရမှာတောင်းရန်စားတော့ပြီးတော့ဖြစ်တယ်လို့နေဖြစ်တယ်လို့ထိုင်ဖြစ်တယ်လို့စားတော့ပြီးတော့ဆင်းဆင်းရဲရဲနေရတဲ့ကလေးငယ်တွေမတွေ့ရဘူးလားဓမ္မီကိုရာဖြစ်တဲ့မိဘမိကိုမရှိရှာလို့ဆင်းရဲနေကြတယ် နောက်အချို့ချို့သောအသက်ရွယ်ကြီးရင်ကြတဲ့မိအိုဖအိုအရွယ်များကြတော့ကြည့်လိုက်ပါဦးသာသမီဆိုတဲ့ချွေရမရှိတဲ့အတွက်ကြောင့်သာသမီမိခိုရမရှိတဲ့အတွက်ကြောင့်မိမိကို ပြုစုလှုပ်ကြွေးစောင့်ရှောက်မဲ့ပုဂ္ဂိုလ်မရှိတော့ဆင်းဆင်းရဲရဲနဲ့စားရမယ်တောက်ရမယ်ဒုက္ခရောက်နေတဲ့မိအိုဖအဝေးမရှိပေဘူးလားဒါလည်းပဲသာသမီဆိုတဲ့မိခိုရမရှိတဲ့အတွက်ကြောင့်မူအဲ့ဒီမှာဆင်းရဲတယ် သာသမီဆိုရင်မိကိုရာရှိနေမယ်ဆိုရင်သာသမီများကတော့မိမိတို့ရဲ့မိဘကိုစာရေးမှလည်းပဲဂယုတဇိုင်နဲ့ပြုစုလုပ်ကြွေးကြမယ်ဝိရေးမှလည်းပဲဂယုတဇိုင်နဲ့ပြုစုလုပ်ကြွေးကြမယ်တကယ်လို့မကြမ်းမမာယောဂဝေဒနာတွေဆွဲကပ်နေပြီဆိုရင်လည်းပဲကိုပြီးရင် ပြီးအနေအားဖြင့်ခြေစုပ်လက်နဲ့ပြုပြီးတော့ပြုစုကြလှုပ်ကြွေးကြမယ်ဒါကြောင့်မို့သာသမီဆိုတဲ့မိကိုရှိတဲ့ မိအိုပါအိုများမှလည်းပဲဆင်းရဲမှလွတ်ပြီးတော့မချမ်းသာနိုင်ပေဘူးလားချမ်းသာနိုင်တယ်အဲ့ဒီမိဘသာသမီများလိုပဲဆရာတပည့်များမှလည်းပဲဒီအတိုင်းပဲဆရာဆိုတဲ့မိကူရမရှိတဲ့တပည့်များမှတော့ဖြင့်အတတ်ပညာသိဉ္ဇင်းလိုလည်းမတတ်စိနဲ့ကန်းနဲ့သွန်သင်ညွှန်ပြဆုံးမပြီးတဲ့ဆရာသမားမရှိတဲ့အတွက်ကြောင့်မို့ဗျံပရာဖြစ်တဲ့ဒုက္ခရောက်နေကြတဲ့ကလေးတငယ်တွေတကြည်သားတွေမရှိပေဘူးလား ကိုတင်ခြင်းနဲ့တတ်ပညာလည်းမတင်နိုင်စည်းကမ်းတကြတုံတင်ဆုံးမပြီးတဲ့ဆရာသမားမရှိတဲ့အတွက်ကြောင့်မို့လဲပဲအဲဒီလိုစည်းနဲ့ကံနဲ့မနေတတ်မထိုင်တတ်မသွားတတ်မလာတတ်မပြောတတ်မဆိုတတ်ဆိုတော့ဘယ်နေရာ မှလူကြားမဝင်ဘူးဒုက္ခရောက်ရတယ်အဲဒီလိုပဲတတိဆိုရင်အမိကိုကင်းနေတဲ့ဆရာသမားများမှလည်းပဲပြုစုလှုပ်ကြွေးမဲ့ပုဂ္ဂိုလ်မရှိတဲ့အတွက်ကြောင့်မို့ တယောက်တည်းဖြည်းဖြည်းချင်းနေအပြင်ဒုက္ခရောက်ပြီးတော့နေတဲ့ဆရာသမားတွေပြုစုမဲ့တပည့်သားမည်မရှိတဲ့ဆရာသမားတွေဒုက္ခရောက်နေတာမတွေ့ရဘူးလားတွေ့ရတယ်ဘုန်းကြီးတို့ကုယဟန်တော်များယဟန်တော်များမှာဆိုရင်လည်းပဲဒီတိုင်းပဲတချို့ဆရာတော်ကြီးတွေတပည့်သားကြီးပြိတ္တတွေချွေရနေပေါ်လိုက်တာပေါ်တဲ့ကာကလကြတော့ပြုစုလိုက်ကြတာ ပြုစုကြတဲ့အတွက်ကြောင့်မို့အသက်ရွယ်အိုမင်းရင့်ရောပြီးတော့ဘာမှမလုံမကိုင်းနိုင်ပေမဲ့လို့လည်းပဲတပည့်ပရိသတ်တွေအချွေရန်နေရှိတဲ့အတွက်ကြောင့်ဒီတပည့်ဆိုရင်မိခိုရေးရှိတဲ့အတွက်ကြောင့်မို့အဲ့ဒီဆရာတော်ကြီးတွေမှာချမ်းချမ်းသာသာရင်းနဲ့ပြုစုနေထိုင်ရတဲ့အတွက်ကြောင့်ချမ်းသာတယ်အကျိုးကျိုးဆရာတော်ကြီးမေတွင်မှတော့ဖြင့်တပည့်ပရိသတ်မရှိတဲ့အတွက်ကြောင့်တပည့်ဆိုတဲ့မိကိုရမရှိတဲ့အတွက်ကြောင့်မို့ဆင်းဆင်းရဲရဲနဲ့ဒုက္ခရောက်ပြီးတော့နေကြတဲ့ဆရာတော်ကြီးတွေရောမရှိပေဘူးလားဗျာ။ ပြီးတော့အဲ့လိုမိကိုရာကင်းနေမယ်ဆိုပါရင်မိကိုရာကင်းနေတဲ့ပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလားဒါကြောင့်ဘိက္ခဝေဟံတော်များအိုจิตသားတို့အနာတော်မိကိုအာဒာယမရှိတော်သူသည်ဒုက္ခဆင်းရဲစွာဝိဟရတိနေထိုင်ရပါ၏အဲ့လိုမိကိုရာမရှိတဲ့ပုဂ္ဂိုလ်များမှာဆင်းရဲတယ်တဲ့ဒါမျက်မှောက်ဘဝ ဒီမျက်မှောက်ဘဝအတွက်လောင်တဲ့ဘုရားရှင်ကိုတော်မြတ်ကြီးဟာဒီနာထသုတ်တံမိကိုရာတရားတော်ကြီးကိုဟောကြားတော်မူခဲ့တာမဟုတ်ဘူး။တန္တရာဆင်းရဲတွေကလွံ့မြောက်ဖို့အတွက်တန္တရာဆင်းရဲကလွံ့မြောက်လို့တဲ့ပုဂ္ဂိုလ်များမှလည်းပဲမိကိုရာဖြစ်တဲ့တရားတွေမရှိသင့်မေဘူးလား။မိကိုရာတရားမရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာမိကိုရာမရှိတဲ့အတွက်ကြောင့်မို့မိမိမှာတောကတွေပြိဒေဝတွေကိုဆင်းရဲတွေစိတ်ဆင်းရဲတွေကြုံတွေ့လာပြီဆိုပါရင်ဖြစ်သိနိုင်တဲ့တရားရှိပါမလား။ ဟောမိမိမှာတရားဆိုတဲ့မိကိုရာလေးရှိနေမယ်ဆိုပါရင်အဲ့ဒီတရားလေးနှလုံးသွင်းနေမယ်ဆင်ញင်နေမယ်ရှုပွားနေမယ်ဆိုပါရင်တောကပိဒေဝဆိုရင်ပူဆွေးမှုငိုကြွေးမှုမလွန်မြောက်နိုင်ပေဘူးလားဗျာဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာမိခိုရာအနေအားဖြင့်ဆယ်ပါးဟောကြားတော်မူခဲ့တယ်ဘယ်နှပါလဲအဲ့ဒီဆယ်ပါးမှာနံပါတ်1အနေအားဖြင့်သီလဝါဟောတိတဲ့သီလဆိုရယ်မိခိုရာရှိရမယ် ဘာမိကိုရလဲသီလဆိုရင်အမိကိုရရှိရမယ်အဲ့ဒီသီလတရားကိုအမိအကိုရနေပြီသီလစင်ကြင်အောင်ဆောင်ထိနိုင်နေပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာနတ်ရွာသူပတိတို့လည်းမလာရောက်နိုင်ဘူးလားနတ်ရွာသူပတိတို့လည်းလာရောက်နိုင်တယ်လို့နိဗ္ဗာန်ကိုရောမျက်မှောက်မပြုနိုင်ပေဘူးလားဗျာနိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုနိုင်တယ်ဒါကိုမနေ့ကဝတ္ထုတာရကလေးတွေနဲ့ဘုန်းကြီးဟောခဲ့ပြီ။ နောက်နမနေနေအားဖြင့်မိကိုရတရားကပုဏ္ဏသဗ္ဗရံဘိခဝေဘိက္ခုဘဟုတုတောဟောတိတုတ္တတရောတုတ္တတန်နိစယောတဲ့ဘိခဝေယံတော်များအိုจิตသားတို့ပုဏ္ဏသဗ္ဗရံနောက်ထတခြားတပတ်သောအာထမိကိုရတရားကဘေကုယဟန်တိဝါတန္တရာဘေကိုရှုမြင်၍မဟာသတိပဋ္ဌာဝိပဿနာတရားတွေကိုရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည် ဘောဓုတော်များစွာကျမ်းနာသင်မှထသောပရိယတ္တိဓမ္မဟုသောတုတ္တရှိသည်ဝါအကြံအမြင်များသည်ဟောတိဖြစ်၏နံပါတ်2ကပါလဲဆိုရင်အကြံအမြင်ဘဟုတုတ္တနဲ့ပြည့်စုံရမယ်ဘာဘဟုတုတ္တနဲ့ပြည့်စုံရမှာလဲအဲ့ဒီအကြံအမြင်ဘဟုတုတ္တဆိုတဲ့မိကိုရတရားနဲ့ပြည့်စုံရမယ်တုတ္တတရောပရိယတ္တိဓမ္မဟုသောတုတ္တကိုမမေ့ပြအောင် နှုတ်ရောက်ဆောင်တန်းနိုင်သည်ဟောတိဖြစ်၏သုတ္တတဏိစယော ပရိယတ္တိဓမ္မဟုသောသုတ္တကိုစိတ်နှလုံးအတွင်း၌တုံမိသိသိထားနိုင်သည်ဟောတိဖြစ်၏ဒီပရိယတ္တိဓမ္မဆိုတာဘာတွေလဲဆိုတော့သုတ်အဘိဓမ္မာဝီနီးဆိုတဲ့အဲ့ဒီပရိယတ္တိစာပေကျမ်းဂန်တွင်ရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့အဲ့ဒီသုတ်တန်တရားတော်တွေသုတ်တန်နည်း အဘိဓမ္မာတွေဝိနည်းတရားတော်တွေအဲ့ဒီတရားတော်တွေကိုများစွာသင်ကြားပြီးတော့ထားရမင်းများစွာမှတ်သားပြီးတော့လည်းပဲထားရမင်းနောက်ပြီးတော့တရားတော်တွေဟောကြားတဲ့အခါမှာလည်းပဲအဘိဓမ္မာတရားပဲဖြစ်ဖြစ်သုတ္တန်တရားပဲဖြစ်ဖြစ်ဝိနည်းတရားတော်ပဲဖြစ်ဖြစ်ဘဟုတုတ္တများအောင်များစွာနာကြားပြီးတော့ထားရမင်းအဲ့လိုသင်ကြားထားတဲ့ပရိယတ်တရားတွေ ရှုဖတ်ပြီးတော့သင်ကြားပြီးတော့စာအုပ်စာပေတွေကိုဖတ်မှတ်ပြီးတော့ထားရတဲ့ပရိယတ်ဒီဓမ္မဆိုတဲ့တုတ္တရီနောက်ပြီးတော့နာကြားထားတဲ့နာကြားထားလို့သိလာတဲ့ပရိယတ်တိတုတ္တဆိုတဲ့တရားတွေအဲ့ဒီလိုရသော်ဗျာဟောကြားတော်မူထားတဲ့သုတ်အဘိဓမ္မဝိနည်းဆိုတဲ့အဲ့ဒီစာပေကျမ်းဂန်တွေကိုသင်ကြားထားလို့ပဲဖြစ်ဖြစ်ကျက်မှတ်ထားလို့ပဲဖြစ်ဖြစ်ဖတ်မှတ်ထားလို့ပဲဖြစ်ဖြစ် သံဃာတော်များဟောကြားလို့နာကြားထားလို့ပဲဖြစ်ဖြစ်အဲ့ဒီပရိယတ်တိဓမ္မလို့ဆိုတဲ့သုတတရားတွေလေပဲမိမိတို့မှာများစွာရှိထားရမယ်သုတတရောပရိယတိဓမ္မဟုသောသုတကိုမမေ့ပြောင်းအောင်နှုတ်ရောက်ဆောင်ထားနိုင်ပြီဒါတွေကိုလည်းပဲနှုတ်တိုက်အာဂုံအနေအချင်းဆောင်ထားနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရင်ပိုကောင်းတယ် ဒါရဏဆိုတော့တုတ္တတန်နေစေယောပရိယတိဓမ္မဟူသောတုတ္တကိုစိတ်နှလုံးအတွင်း၌သိုမိသိသိထားနိုင်သည်ကုံလုံးကိုဒီစိတ်ထဲမှာအလုံးအကုန်ကြအောင်ကြက်ပြီးတော့စိတ်ထဲမှာမှတ်သားပြီးတော့ထားနိုင်ရမယ်အဲလိုထားနိုင်ပြီဆိုရင်တော့မြတ်စွာဘုရားဟောကြားတဲ့တုတ္တနဲ့ပဲဖြစ်ဖြစ်အဘိဓမ္မာနဲ့ပဲဖြစ်ဖြစ်ဝိနည်းနဲ့ပဲဖြစ်ဖြစ်အလုံးဟောကြားထားတဲ့တရားတော်တွေကိုများစွာ မှတ်သားထားပြီးသားဖြစ်နေပြီသိနေတယ် အဲ့လိုသိနေတဲ့တုတ္တကိုတော့ဖြင့်ပရိယတ္တိဓမ္မတုတ္တတဲ့တနည်းအားဖြင့်အာဂမတုတ္တဘာတုတ္တရဲလဲအာဂမတုတ္တတဲ့သာပေသင်ကြားပြီးတော့ထားလို့သိတဲ့အတိအဲ့ဒီသာပေတွေနှုတ်တိုင်းအာကုံဆောင်ပြီးတော့ရနေလို့သိတဲ့အတိအဲ့ဒီသာဥစာပေတွေသေးသေးချာချာလိလလိုက်စားမှတ်သားပြီးတော့ထားလို့သိတဲ့အတိ တရားတွေနာကြားထားလို့သိတဲ့အတိအဲ့ဒီအတိတရားတွေဟာပရိယတ္တိဓမ္မတုတာတနည်းအားဖြင့်အာဂမတုတာဘာတုတာတယ်လဲအာဂမတုတာအဲ့ဒီတုတာနဲ့ပြည့်စုံရမယ်အဲ့ဒီတုတာနဲ့ပြည့်စုံရ နောက်တစ်ခါတုတာတစ်ခုကဘာလဲဆိုတော့ပฏิပတ်တိဓမ္မတုတာဘာတုတာတယ်လဲ ပฏิတပတ္တိဓမ္မတုတ္တဆိုတာကတော့မဟာတတိပဋ္ဌာန်ဝိပဿနာတရားရှုမှတ်မှုနဲ့ဆိုင်တဲ့ရှုမှတ်နည်းတွေနောက်ရှုမှတ်လို့သိလာတဲ့အသိဉာဏ်တွေအဲ့ဒီအသိဉာဏ်တွေကိုတော့ဖြင့်ပฏิပတ္တိဓမ္မတုတ္တတဲ့သူ့ကိုအဓိကမတုတ္တလို့လည်းခေါ်တယ်။ဘာတုတ္တလို့လည်းခေါ်တယ်။ဒီအဓိကမတုတ္တဒီတုတ္တနှစ်ခုကိုအလွယ်ဆုံးအနေအချင်းပြောရရင်အာဂမတုတ္တနဲ့အဓိကမတုတ္တ အာဂမတုဒ္ဒဆိုတာကမိမိတို့ပြန်နာမှတ်သားထားလို့သိတဲ့အသည့်အဓိကမတုဒ္ဒဆိုတာက ရှုပွားထားလို့သိတဲ့အသည့်အဲ့ဒီနှစ်မျိုးကိုဘုန်းကြီးတို့ယောဂီများအာဂမတုဒ္ဒအဓိကမတုဒ္ဒအဲ့ဒီတုဒ္ဒနှစ်မျိုးစလုံးရှိနေရအထူးအားဖြင့်ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအာဂမတုဒ္ဒနဲ့သက်ဆိုင်တာတွေကိုအကြမ်းမြင်ဘုတုဒ္ဒများစွာရှိနေရမယ်တဲ့မြတ်စွာဘုရားဟောကြားထားတဲ့သုတ်အပိဓမ္မဝိနိစ္စတဲ့ ဒီစာပေကျမ်းဂန်နေနဲ့ပတ်သက်ပြီးတော့မိမိမြတ်စွာဘုရားဟောထားတဲ့တရားတော်တွေနဲ့ပတ်သက်ပြီးတော့မိမိတို့ညာများကြီးလိုက်စားပြီးတော့သိထားတဲ့အတိမျိုးပေါ့ဒါရင်လားဆိုတော့ယေတိဓမ္မအာရိကလျာဏမစ္စေကလျာဏပရိယောတနာကလျာဏတထတာပြင်းစနာကေဝလပရိပုံဏပရိသုဒ္ဓံပြင်ပြမစရိယံအပိဝဒန္တိယေတိဓမ္မကျင်ပရိယတိတရားတော်တို့သည် အာရိကလျာဏအစဤကောင်းခြင်းနှင့်ပြည့်စုံသောမေဇိကလျာဏအလည်းဤကောင်းခြင်းနှင့်ပြည့်စုံသောပရိယောတနာကလျာဏအဆုံးဤကောင်းခြင်းနှင့်ပြည့်စုံသောတတံဝနှင့်နှင့်ပြည့်စုံသောပြင်စနံတတပြင်စနံတရာနှင့်ပြည့်စုံသော ကေဝနာပရိပုံဏအလုံးစုံသောပရိတုဒ္ဒံစင်ကြဲသောဗြဟ္မစရိယမြတ်သောအကျင့်ကိုအဘိဝဒန္တိဟောဖို့ညွန်ပြတော်လေကုန်၏ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားထားတဲ့အဲ့ဒီသုတ်အဘိဓမ္မာဝီနည်းဆိုတဲ့တရားတော်တွေဟာအစဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အလဲဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံတယ်အနက်နဲ့လည်းပြည့်စုံတယ်တရားနဲ့လည်းပြည့်စုံတယ်အလုံးစုံ ကောင်းခြင်းကောင်းတဲ့ပြည့်စုံတော်မူတဲ့တရားတွေတဲ့အဲ့ဒီတရားတွေဘ ഹു တုတ္တရှိနေရမယ် ဒီတရားတွေမိမိတို့ကိုယ်တွင်းအနေအားဖြင့်တရားကွင်ဝင်ပြီးတော့အားထုတ်မယ်ဆိုရင်ဘ ഹു တုဒ္ဒရှိတဲ့ပုဂ္ဂိုလ်နဲ့ဘ ഹു တုဒ္ဒမရှိတဲ့ပုဂ္ဂိုလ်တရားတွေ့တဲ့အခါမှာဘယ်ပုဂ္ဂိုလ်ကပိုပြီးတော့လင်းလင်းမြန်မြန်တွေ့နိုင်ပါလိမ့်မလဲဘ ഹു တုဒ္ဒရှိတဲ့ပုဂ္ဂိုလ်ဟာတရားတွေကိုမြန်မြန်ကြီးတွေ့လွယ်တယ်တရားသဘောတွေမြန်မြန်ကြီးသိလွယ်တယ်ဥမာအားဖြင့်မိမိတို့အခုလောကမှာအတတ်ပညာလေးတွေသင်ကြားကြတယ်လေလက်မှုပညာဖြစ်စေနှုတ်မှုပညာဖြစ်စေစက်မှုပညာဖြစ်စေ အဲလိုပညာတစ်ခုသင်တားတဲ့ပုဂ္ဂိုလ်တဏှာရာရောက်တဲ့အခါကျတော့ဒီမှာအတွေ့သင်ကြားထားတဲ့ဘ ഹു တုတရှိထားတဲ့ပုဂ္ဂိုလ်ကဟောအရာဝတ္ထုတစ်ခုကိုတွေ့လိုက်ပြီးဆိုရင်ချက်ချင်းသဘောပေါက်တယ်နားလေတယ်ဘာမှအတွေ့အကြုံမရှိတဲ့ပုဂ္ဂိုလ်ဟာဘာမှကိုမသိဘူးအဲဒါကြောင့်မို့ဒီမှာဘ ഹു တုတရှိထားတဲ့ပုဂ္ဂိုလ်ဟာဉာဏ်ဉာဏ်ကြီးသိတွေ့တာပဲဇာပိနဲ့စပ်ပြီးတော့အခုဇာပိရီနဲ့စပ်ပြီးတော့ဘ ഹു တုတရှိထားတဲ့ပုဂ္ဂိုလ်အဲလိုဘ ഹു တုတရှိထားတဲ့ပုဂ္ဂိုလ်ကြီးဟာတရားအားထုတ်ရမှာ အများကြီးအထောက်အကူဖြစ်တယ်အထူးအဖြင့်သံပေဘုဒ္ဓတွေများစွာလိလလိုက်စားထားတဲ့ပုဂ္ဂိုလ်များကြတော့တရားအထုတ်မယ်ဆိုရင်ကိုယ့်ဟာကိုယ်ဆရာမရှိဘဲနဲ့အထုတ်မယ်ဆိုရင်အဲ့ဒီမြတ်စွာဘုရားဟောကြားထားတဲ့ဒီတရားတော်တွေကိုများစွာကြီးလေ့လာလိုက်စားထားတဲ့ဘုသူတ္တတွေအများကြီးရှိဖို့လိုတယ်။ဒါကြောင့်တတ္ထာရူပသတ္တမဘဟုတုတ္တဟွန်တိဓာတဝသတ္တပရိစိတမနတနုပိခိတအတိတ်နုပိခိတ ဒိဋ္ဌိယသုပတိဝိဒါအတ္တတို့ယဟန်တိအတ္တတို့ယဟန်တိတတ္တရူပံတို့သို့သဘောရှိကုန်သောဓမ္မသုံးပြပိတကပရိယတရားတော်တို့ကိုဓမ္မသုတ်အဘိဓမ္မာဝိနည်းလို့ဆိုတဲ့ပိတကတရားတော်တို့ကိုဘဝတုတ္တများစွာကြားနာသင်ယူထားအကုန်တိဟွန်တိဖြစ်ကုန်၏ကဲသုတ်အဘိဓမ္မာဝိနည်းဆိုတဲ့တရားတော်ဤမြတ်စွာဘုရားဟောကြားတဲ့ပိတကသုံးပုံကို များစွာသင်ကြားလေ့လာထားပြီးဖြစ်ရမယ်တဲ့ဒါတာဒါတာအာဂုံနှောက်တဲ့အာဂုံနှုတ်တဲ့အရာအရာကျမဆောင်ထားအကုံဒီဟွန်တိဖြစ်ကုန်၏စွမ်းနိုင်ရင်ဒီမှာပိဋကသုံးပုံကိုနှုတ်ငုံဆောင်နေတဲ့မထေမြများခဲ့သို့တိပိတကဒရာဆိုတဲ့တိပိတကပိဋကသုံးပုံကိုနှုတ်ငုံဆောင်ထားနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမယ်တဲ့ ဝဇ္ဇတာနုဖြင့်ပရိစိတာစီပူယွအံအကုံတိယွပယွအံအကုံတိဟွန်တိဖြစ်ကုန်၏အလုံးမဆောင်နိုင်ရင်တောင်မှပင်အဲ့ဒီမြတ်စွာဘုရားဟောကြားထားတဲ့သုတ်တံပဲဖြစ်စီဗိဓမာပဲဖြစ်စီဝိနည်းပဲဖြစ်စီနှုတ်နဲ့ရွတ်ဆိုပြီးတော့သင်ကြားပြီးတော့ထားရမယ်တဲ့မနတစိတ်ဖြင့်နုပိခိတာဗမ္မအတ္တဆင်ញင်အကုံတိဟွန်တိဖြစ်ကုန်၏ မိမိသင်ကြားထားတဲ့အဲ့ဒီတရားတော်တွေကိုအပမအထထစိတ်နဲ့ဆင်ញင်ပြီးတော့လေနှလုံးသွင်းနေရမယ်တဲ့ဒါရင်လားဆိုတော့ဒိဋ္ဌိယပညာဖြင့်သုပ္ပတိဝေဒာယုံနာကြောင်းကျိုးကိုကောင်းစွာထိုးထွင်း၍သိအားကုန်သည်ဟွန်းတိဖြစ်ကုန်၏ဝိပဿနာပွားများအားထုတ်လို့ရှိရင်ဝိပဿနာပညာဖြင့်အဲ့ဒီယုံနာအကြောင်းကျိုးတွေဒါယုတ်ပဲဒါနာမေဒါအကြောင်းမေဒါအကျိုးပဲလို့ ကောင်းစွာထိုးထွင်းပြီးတော့သိမြင်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံရမယ်။အဲဒီဉာဏ်နဲ့သိတဲ့ရှုမှတ်ပြီးတော့သိတဲ့အတိကတော့ဖြင့်ဒါပฏิပတ်တိဓမ္မတုတ္တာလို့ခေါ်တယ်။ဒီနည်းပြောရရင်သူဟာအဓိကမတုတ္တဗာတုတ္တတယ်လေ။ဟင်းအဓိကမတုတ္တပရိယတ္တိတုတ္တဆိုတာကတော့ပရိယတ္တိဓမ္မတုတ္တဆိုတာကတော့ဘုရားရှင်ဟောကြားထားတဲ့တရားတော် ဒုဒ္ဒန်ဤအဘိဓမ္မာဤဝိနည်းတွေဒါတွေကိုသင်ကြားပြီးတော့ထားတာဒါတွေကိုကြက်မှတ်ပြီးတော့ထားတာဒါတွေကိုဖတ်ပြီးတော့လေ့လာပြီးတော့ထားတာဓမ္မမဟုတ်တန်ဃာတော်များ ဟောကြားတာကိုနာကြားပြီးတော့ထားတာအဲ့ဒီလို နာကြားပြီးတော့ထားလို့သိတဲ့အသည့်ဖတ်ထားလို့သိတဲ့အသည့်ကြက်မှတ်ထားလို့သိတဲ့အသည့်ကြည့်ရှုထားလို့သိတဲ့အသည့်အဲ့ဒီအသည့်ဟာပရိယတ္တိဓမ္မတုဒ္ဒတနည်းအားဖြင့်အာဂမတုဒ္ဒဘာတုဒ္ဒလို့ခေါ်တယ် ဤအာဂမတုတ္တအဲ့ဒီအာဂမတုတ္တနဲ့ရောတရားအထုတ်တဲ့ပုဂ္ဂိုလ်များမပြည့်စုံသင့်ပေဘူးလားဗျာအလုံးပြည့်စုံရမယ်ဒါကြီးပြည့်စုံတာမှရသော်ဘုရားဟောတဲ့တရားတော်တွေဟာအလုံးအစအလယ်ဆုံးကောင်းခြင်းဂုဏ်နဲ့မပြည့်စုံပေဘူးလားပြည့်စုံနေတဲ့တရားတွေဆိုတော့ဒါတွေအလုံးပြည့်ထားနောက်တကပฏิပတ်တိဓမ္မပฏิပတ်တိဓမ္မဆိုတာကတော့ဒိဋ္ဌိယသုပ္ပတိဝိဒ္ဓဒိဋ္ဌိယဉာဏ်ပညာဖြင့်သုပ္ပတိဝိဒ္ဓယုံနာအကြောင်းကျိုးကိုကောင်းစွာထွထွင်းပြီးတော့သိတာ အဲတော့ဘုရားရှင်ဟောကြားထားတဲ့သတိပဋ္ဌာန်ဝိပဿနာရှုနည်းအတိုင်းမိမိတို့ကရှုမှတ်ပွားများအားထုတ်လို့ရှုစရာလေးနဲ့ရှုနေတာလေးမှတ်စရာလေးနဲ့မှတ်နေတာလေးအာယုံနဲ့မှတ်စိတ်ကလေးနှစ်ခုကွဲကွဲပြားပြားသိနေပြီဆိုရင်ယုံနဲ့နာကိုသိနေတယ်။ဘာနဲ့ဘာကိုသိနေတယ်။ဟိုကရှုစရာဖြစ်တဲ့ဖောင်းမှုလေးကယုတ်တရားရှုသိနေတာလေးကဟိုကရှုစရာဖြစ်တဲ့ပိန်မှုလေးကယုတ်တရားရှုသိနေတာလေးက အဲတော့ဘောင်းနာလေးကယုတ်တရားရှုတိနေတာလေးကနန္တရားပိန်နာလေးကယုတ်တရားရှုတိနေတာလေးကနန္တရားပူတာလေးကယုတ်တရားရှုတိနေတာလေးကနန္တရားအေးတာလေးကယုတ်တရားရှုတိနေတာလေးကနန္တရားအဲ့လိုယုံနဲ့နာယုံနဲ့နာယုံနဲ့နာပဲလို့ဒီတိုင်းကိုအမှန်တိုင်းကွဲကွဲပြားပြားသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပฏิပတ်တိဓမ္မတုတ္တာတနည်းအားဖြင့်အဓိကမတုတ္တာနဲ့ပြည့်စုံတယ်။ဘာတုတ္တာနဲ့ပြည့်စုံလာလဲ။အေးအဓိကမနဲ့သူအဓိကမတုတ္တာနဲ့ပြည့်စုံလာတယ်။အဲ့လို ฏิပတ်တိဓမ္မလို့ဆိုတဲ့အဓိကမသုတ္တနဲ့ပြည့်စုံဖို့ရရောမလိုအပ်ပေဘူးလားဒီပထမဥဆုံးကတော့ဖြင့်ဘုန်းကြီးတို့ယောဂီများဟာအာဂမသုတ္တနဲ့ပြည့်စုံရဗာသုတ္တနဲ့ပြည့်စုံရမလဲဒီအာဂမသုတ္တနဲ့ပြည့်စုံရမယ်တဲ့ဘုန်းကြီးတို့ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်များဟာအကြမ်းမြင်ဘဟုတုတ္တဆိုတဲ့အဲ့ဒီပရိယတ္တိစာပေဆံရာတွေလေ့လာသင်ကြားနာယူမှတ်သားထားတဲ့ဘဟုတုတ္တ အဲ့ဒီသုတနဲ့ပြည့်စုံဖို့လိုတယ်ဘလောက်ပြည့်စုံရမှလဲလို့ဆိုရင်ဘုန်းကြီးတို့ညွန်ပြမဲ့ဆရာမရှိပဲတရားအားထုတ်မည့်ပုဂ္ဂိုလ်ဆိုရင်တော့ဝိတ္တုတိမဲ့အတ္တကတာမှာဖွင့်ပြထားတာရှိပါတယ်တဲ့အဲ့ဒီမှာဘယ်လိုဖွင့်ပြထားလဲဆိုတော့မိမိကိုယ်တိုင်ဆရာမရှိပဲနဲ့တရားအားထုတ်မဲ့ပုဂ္ဂိုလ်ဟာဘာတွေပြည့်စုံထားရမှလဲဘာတွေနားလည်ထားရမှလဲဆိုရင်ခန္ဓာအကြောင်းนี่ အာယရဏအကြောင်းတွေဓာတ်အကြောင်းတွေအဲ့ဒီခန္ဓာတို့အာယရဏတို့ဓာတ်တို့နောက်ပြီးတော့အိန္ဒြေတို့စတဲ့တရားတွေရဲ့အကြောင်းတွေနောက်ပြီးတော့သစ္စာတရားတွေရဲ့အကြောင်းတွေနောက်တတိပဒံတရားရဲ့အကြောင်းတွေသမပဒံတရားရဲ့အကြောင်းတွေအိန္ဒြေပုပ္ပုဇင်မဲခင်စတဲ့ဒီဘောဓိပက္ခိယတရားတွေရဲ့အကြောင်းတွေအားလုံးလေ့လာထားရတယ်။နောက်ပဋိစ္စသမုပ္ပါဒ်ရဲ့အကြောင်းတွေ ဒီတရားတော်ရဲ့အကြောင်းတွေကိုကြည်ပြွန်စွာလေ့လာသင်ကြားပြီးတော့ထားပြီးဖြစ်ရမယ်တဲ့။ဘာကြောင့်လဲဆိုတော့မိမိကဆရာမရှိဘဲနဲ့ကိုယ်တရားနဲ့ကိုယ့်ဟာကိုယ်အကိုအသိနဲ့ကိုယ်အားထုတ်မှဖြစ်တဲ့အတွက်တဲ့။အားထုတ်နေစဉ်မှာအရှုပ်အထွေးပေါ်လာခဲ့ရင်တန်တရားကုက္ကုစတွေဖြစ်လာရင်ပေါ့။အားထုတ်နေစဉ်မှာကိုယ်ဘယ်လိုဆုံးဖြတ်ရမှမသိဘူးဖြစ်နေ။အဲ့လိုအရှုပ်ထွေးပေါ်လာပြီဆိုရင်အဲ့လိုလေ့လာလိုက်စားထားတဲ့ခန္ဓာအာယတနာဓာတ်သစ္စာစတဲ့ ဒီတရားတွေကိုလေ့လာလိုက်စားထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအစုပ်ထွေးကိုကိုယ်ပိုင်ဉာဏ်နဲ့ရှင်းလင်းစွာဆုံးဖြတ်နိုင်အောင်ဖြစ်ပါလေ။ဒါမှဘုဒ္ဓတအနေအားဖြင့်မိမိကလေ့လာလိုက်စားထားတဲ့အတွက်ကြောင့်မိမိရဲ့အစုပ်ထွေးကိုကိုယ်တိုင်ပဲအဖြေရှင်းနိုင်ပေဘူးလား။ဖြေရှင်းနိုင်နေ။အာမိမိမှာရှိနေရမယ်တဲ့။တကယ်လို့တဲ့မိမိမှာအဲ့ဒီလိုကိုယ်တိုင်လေ့လာထားတာမရှိဘူးဆိုရင် ပရိယပฏิပတ်ဘဟုတုတနဲ့ပြည့်စုံတဲ့ကလျာဏမိတ်တာဆိုတဲ့ဆရာသမားကောင်းထံမှာနိခံပြီးတော့တရားအားထုတ်မဲ့ပုဂ္ဂိုလ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဘာမှအထူးစာပေဘုဒ္ဓတာလည်းမရှိဘူးအဲတချို့ပုဂ္ဂိုလ်များဟာတရားအားထုတ်ခြင်းနဲ့လေအားထုတ်ခြင်းပဲမလို့လည်းပဲကိုယ်မှဘာမှဘုဒ္ဓတာမရှိတော့တရားအားထုတ်လို့မရဘူးလို့ထင်နေတတ်တယ်ဒါပေမဲ့အဲ့လိုဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်ဟာဒီလိုပရိယပฏิပတ် ဇပိကျမ်းကဘုဒ္ဓတပြည့်စုံတဲ့ကလျာဏမိတ်တဆိုတဲ့အဲ့ဒီကမ္မဋ္ဌာန်းဆရာကောင်းထံမှာမိကိုပါအဲ့လိုမိကိုတဲ့အခါကလည်းကမ္မဋ္ဌာန်းဆရာကနေပြီးတော့ယုံနာနှစ်ပါးများတာရှိတယ်အကြောင်းနဲ့အကျိုးတရားများတာရှိတယ်အနိစ္စဒုက္ခအနတ္တသဘောများတာရှိတယ်မိမိတန်တမှာတခြားဘာမှမရှိဘူးယုံနာအနိစ္စဒုက္ခအနတ္တဒီသဘောပဲရှိအကြောင်းနဲ့အကျိုးများတာရှိတယ်ဒုက္ခသစ္စာသမုဒိယသစ္စာများတာရှိတယ်မေဃသစ္စာနဲ့និရောဓသစ္စာကိုသိအောင် မိမိရဲ့တန်တန်မှာရှိတဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုရှုရတယ်လို့အဲ့ဒီလားအဲ့ဒီလောက်ကြာဘူးနာဝရှိပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ကိုအကျမ်းအမြင်ဘဟုတုတ္တနဲ့ပြည့်စုံပြီလို့မှတ်ယူရတယ်တဲ့ဒီလိုမှတ်ယူပါတဲ့ရှာသမားကအခုဘုန်းကြီးတို့ရှင်မင်းဝန်သာသနာရိပ်တံမှာဆိုရင်တချို့ပုဂ္ဂိုလ်တွေဟာတရားလာအားထုတ်တယ်ဘာမှဘဟုတုတ္တမရှိဘဲနဲ့လာအားထုတ်တယ် အဲဒီလာအထုတ်တဲ့အခါမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားတဲ့မဟာတတိပဋ္ဌာန်ဝိပဿနာတရားရှုမှတ်ပွားများအားထုတ်ပုံအလုတ်ပေးသင်္นานတရားကိုလေးကိုနာကြားလိုက်ရတဲ့ခါကာလကြတော့ဟောအားထုတ်ပုံအားထုတ်နည်းတွေမသိပေဘူးလားဗျာအဲဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီလိုရှုမှတ်နေရင်ဒီယုတ်တရားတွေဟာလည်းပဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နံတရားသိနေတဲ့စိတ်နံတရားတွေကလည်းသိလိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်နဲ့ပေါ်ပြောင်းဖြစ်ပြနေလို့မမြဲတဲ့တရားတွေပဲ အဲ့လိုပေါ်ပြောက်ဖြစ်ပြနေတဲ့ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့တရားတွေပဲကိုယ်အလိုတိုင်းမဖြစ်လို့အဆိုးမရတဲ့တရားတွေပဲလို့ဒီလိုနေသဒုက္ခအနတ္တသဘောတွေပဲရှိတယ်ဆိုတာကိုအဲ့ဒီမှာအလုတ်ပေးတရားတော်ထဲမှာမဟောပေဘူးလားဗျာအဲ့ဒါလေးကိုသေသေးချာချာနာကြားထားလို့သဘောပေါက်နားလည်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်ပုံရှုမှတ်နည်းတွေသိတယ်ဘ ഹു တုတ္တတွေသူ့မှာရမသွားပေဘူးလား ကဲအဲ့လိုဘုဒ္ဓတရသွားပြီဆိုရင်ဒီဘုဒ္ဓတအတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ပေဘူးလားဒီဒါနဲ့စပြီးတော့ဘုန်းကြီးတို့ဒီမှာတရားမင်းကနေပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးထံမှာလာရောက်ပြီးတော့လျှောက်ထားတာရှိတယ်အဘယ်မြတ်လောက်အဘယ်မြတ်လောက်အကျဉ်းချုပ်အားဖြင့်တဏှာကုံရနိဗ္ဗာန်ရောက်ကြောင်းလွတ်မြောက်ကြောင်း ဖြစ်ပါတလေတဲ့အဘယ်မြတ်လောက်ဆိုရင်ပေါ့ တရားအသိဉာဏ်လေးတွေဗာမြလောက်သိထားမယ်ဆိုရင်ပေါ့တဏှာကုံရာနိဗ္ဗာန်ရောက်ကြောင်းလွတ်မြောက်ကြောင်းဖြစ်ပါတလေအဲ့ဒါကိုအကျဉ်းဆုံးကျင့်စဉ်နေအပြင်ဟောကြားတော်မူပါလို့အဲ့ဒီမှာတရားမင်းကနေပြီးတော့မြတ်စွာဘုရားကိုလာပြီးတော့လျှောက်ထားတယ်ဒီကမှာဘုရားရှင်ကိုရောမြတ်ကြီးကနေပြီးတော့အဲ့ဒီမှာလျှောက်ထားတဲ့တရားမင်းကိုမြတ်စွာဘုရားကဟောကြားတဲ့ဒေဝနာမင်းသားတိလိုရင်းနဲ့မင်းများလျောက်ထားလာ냐အိုတရားမင်း ဣရာဤသာသနာတော်၌ဘိက္ခုနောယဟန်တိဣရာဤသာသနာတော်၌ဘိက္ခုနောယဟန်တိဝါတတိပဋ္ဌာဝိပဿနာတရားတွေကိုရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်သဗ္ဗေဓမ္မာနာလံအပိနိဝေတာယာတိအလုံးစုံသောယုံနံဓမ္မသင်္ခါရတရားတို့သည်မြဲသည်ချမ်းသာသည်အသက်ရှင်နေသည်အတ္တကောင်ငါကောင်ပဲဟုမြဲမြံစွာဆွဲလန်းရန်မသင့်ကုန်ဟု၍ မသိကောင်းဟူ၍သူတံကြာနာဘူးတိဟောတိဖြစ်ပါပေ၏အဲဒီမှာဘုရားရှင်ကိုတော်မြတ်ကြီးကအချင်းချုပ်အားဖြင့်တဲ့တုတ္တပြည့်စုံပုံကိုပြတော်မူတယ်ဘုရားရှင်ကိုတော်မြတ်ကြီးရဲ့စကားတော်ပင်အဲ့ဒါအလုံးစုံသောတရားတော်တွေဟာအလုံးစုံသောယုံနံဓမ္မသင်္ကာရတရားတွေဟာမြဲတယ်ချမ်းသာတယ်အသက်ရှင်နေတဲ့အတ္တကောင်ငါးကောင်ကိုမစွဲလန်းတတ်ဘူးတဲ့မမြဲစင်းရဲ့အစိုးမရတဲ့အနတ္တသဘောတွေကြီးပဲလို့ ဒါလောက်ကြားဘူးရင်တဲ့မြတ်စွာဘုရားကအကျဉ်းချုပ်အားဖြင့်တုတ္တလုံလောက်ပြီအဲ့ဒီပုဂ္ဂိုလ်တရားအထုတ်လို့ရပြီအလုံးစင်ရခသိအကုန်လုံးငြိမ့်တဲ့နိဗ္ဗာန်တည်အောင်မျက်မှောက်ပြုနိုင်ပြီလို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့ဒေသနာတော်ရှိတယ်။အဲတော့အလုံးတော်ယုံနာဓမ္မသင်္ကာရတရားတွေဟာမမြဲဘူးဖြစ်လိုက်ပြက်လိုက်နဲ့ဒါပဲဖြစ်ပြီးပြက်နေတဲ့တရားပဲဖြစ်ပြက်နေရနှိမ့်ဆက်နေလို့စင်ရတဲ့တရားပဲကိုယ့်လိုတိုင်းမဖြစ်တဲ့စိုးမရတဲ့တရားပဲလို့ ဒီလောက်နားလေသဘောပေါက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားအာထုတ်လို့တရားရနိုင်သလားမရနိုင်ဘူးလားကဲတန်လေးမှတ်တမ်းလေးတင်ကြည့်လိုက်လုံးစုံဓမ္မအနိစ္စဒုက္ခအနတ္တလုံးစုံဓမ္မအနိစ္စဒုက္ခအနတ္တဒုက္ခအနတ္တကိုကြည့်ပါ ဤ၍ဤမြဤ၍ဤမြဂျာဘူးကဂျာဘူးကတုဒ္ဒလုံလောက်ပါတုဒ္ဒလုံလောက်ပါဤ၍ဤမြဤ၍ဤမြဂျာဘူးကဂျာဘူးကတုဒ္ဒလုံလောက်ပါတုဒ္ဒ အဲဒီလိုအိဋ္ဌဒုက္ခအနတ္တတရားတွေပဲယုတ်တရားနံတရားတွေဟာမမြဲဘူးအိဋ္ဌပဲဆင်းရဲတဲ့ဒုက္ခပဲစိုးမရတဲ့အနတ္တပဲလို့အဲဒီလောက်သိပြီဆိုရင်အဲဒီလောက်ဘုတုတ္တရှိပြီဆိုရင်အဲဒီပုဂ္ဂိုလ်တရားအထုတ်လို့ရပြီတဲ့အဲဒီပုဂ္ဂိုလ်တုတ္တနဲ့ပြည့်စုံပြီတဲ့အဲလိုတုတ္တနဲ့ပြည့်စုံပြီဆိုရင်မိမိရဲ့ခန္ဓာဉာဏ်ဆိုင်ပြီးတော့မိမိရဲ့ပေါ်ရန်အာယုံလေးတွေကိုရှုမှတ်မယ်ဆိုရင်တဲ့ရှုမှတ်တဲ့အာယုံပေါ်မှာရှင်းရှုပြီးတော့ရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ မမြဲတဲ့သဘောတရားကိုကိုယ်တိုင်ပဲညံနဲ့မတွေ့နိုင်ပေဘူးလားဆင်းရဲတဲ့သဘောတရားကိုကိုယ်တိုင်ညံနဲ့မတွေ့နိုင်ပေဘူးလားအစိုးမရတဲ့သဘောကိုလည်းကိုယ်တိုင်ညံနဲ့မတွေ့နိုင်ပေဘူးလားဒါကြောင့်ညံဖြင့်ရှိရှုယုံနံစုမှတ်ပြုတိလေယာဉာဏ်ဖြင့်ရှိရှုယုံနံစု မှတ်ပြုသိလေရာမမြဲဆင်းရဲသဘောပဲသဘောပဲဒီမြဲပိုင်းခြားကဒီမြဲ မမြဲခြင်းရဲ့သဘောပဲတည်မြဲပိုင်းခြားက အဲဒီလိုမိမိကအကြမ်းမြင်ဘုဒ္ဓလေးရှိပြီဒီလိုရှုမှတ်နည်းတွေနာကြလျရတဲ့အတွက်ကြောင့်မို့ရှုမှတ်နည်းတွေလည်းသိလာပြီထိုင်ရင်ဘယ်လိုရှုမယ်ရရင်ဘယ်လိုရှုမယ်သွားရင်ဘယ်လိုရှုမယ်အင်းရင်ဘယ်လိုရှုမယ်စားရင်ဘယ်လိုရှုမယ်ဆိုတာလည်းရှုနည်းလည်းသိလာပြီရှုတဲ့အခါမှာမိမိရဲ့ဒီခန္ဓာကြီးဟာယုံနာမယ်ရှိတယ်ဆိုတာလည်းပဲသိတယ်အဲဒီယုတ်တရားနတ်တရားတွေဟာအနိစ္စမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတဲ့တရားတွေပဲနတ္တ ကိုယ်သဘောတိုင်းမဟုတ်သူသဘောတိုင်းသူဆိုးမရတဲ့တရားတွေပဲဆိုတာလေးပဲကြာဘူးနာဝဒီမှာစာအုပ်ထဲကဖတ်တာလိုပဲဖြစ်စေဟဲမိမိတို့ယဟန်တန်ဃာတော်များဟောကြားထားတဲ့တရားကိုနာကြားထားလိုပဲဖြစ်စေဟောအာဂမတုတ္တအနေအားဖြင့်မရပေဘူးလားဗျာအဲ့လိုအာဂမတုတ္တရှိနေပြီဆိုရင်အဲ့ဒီရှိနေတဲ့ပုဂ္ဂိုလ်ဟာမိမိရှုမှတ်ရမယ်အရှုခံအာယုံကိုဉာဏ်နဲ့ရှေ့ရှုပြီးတော့သာတည်တည်ချာချာစူးစိုက်ပြီးရှုနေရင်ရှုလာတဲ့အရှုခံဖြစ်တဲ့ဖောင်းမှုယုတ်တရားလေးဟာပေါ်လာလိုက် ကိစ္စမြင်ပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တရောမထင်နိုင်မိဘူးလားယရအိဋ္ဌံတန်ဒုက္ခမမြဲတဲ့တရားတွေဟာဆင်းရဲကြီးတယ်ပဲတဲ့မြတ်စွာဘုရားကတန်ဒုက္ခဒရနတ္တာတဲ့အဲ့ဒီဆင်းရဲတရားတွေဟာကိုလိုချင်သလားမလိုချင်ဘူးလားမလိုချင်နေမယ်လို့မိမိတို့ရှောင်လို့တိမ်လို့ရပါမလားယုံနာရလာပြီဆိုရဲကအဲ့ဒီယုံနာတရားတွေရဲ့ပေါ်လိုက်ဖြစ်လိုက်ပေါ်လိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့အမြဲတမ်းဖြစ်ပြနေတော့နှိမ့်ဆက်နေတဲ့ဆင်းရဲတွေ ကိုမလို့ခြင်းနဲ့လည်းပဲသူသဘောတိုင်းသူဖြစ်ပြနေတာမို့အစိုးရသလားအစိုးမရဘူးလားအဲ့ဒီအစိုးမရတဲ့တရားကိုအတ္တခေါ်မလားအနတ္တခေါ်မလားအနတ္တအဲ့တော့အနိစ္စဒုက္ခအနတ္တသဘောကြီးကိုယ်တိုင်ဉာဏ်နဲ့သိလာတဲ့ဘုန်းကြီးတို့ယောဂီများပฏิပတ္တိဓမ္မတုတ္တလို့ဆိုတဲ့အဓိကမတုတ္တတွေနဲ့အပြည့်စုံနိုင်ပြီဘူးလားဗျာအဓိကမတုတ္တတွေနဲ့ပြည့်စုံနိုင်နေဘုန်းကြီးတို့ဟိုမှာခန္ဓာဝေကတန်ယုတ်ပါဠိတော်မှာတုတ္တဝန္တသုတ်တံဆိုတာလေးရှိတယ်လေ အဲ့ဒီသုဒ္ဓဝန္တသုဒ္ဓမှာဒီပထမအစပိုင်းကသီလဝန္တသုဒ္ဓဒုတိယသုဒ္ဓဝန္တသုဒ္ဓအဲ့ဒီမှာနှစ်နှစ်သုဒ္ဓနှစ်ခုစလုံးဟာအတူတူပဲအဲ့ဒီမှာပထမသီလဝန္တသုဒ္ဓမှာရှင်မကုဋ္ဌိက မထေရကြီးကရှင်သာရိပုတ္တရာမထေရကြီးထံသွားပြီးတော့ရှင်ဖျားတဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုအားထုတ်ရပါမည်လဲတဲ့မေးလျှောက်ခဲ့တယ်။အဲလိုမေးလျှောက်တဲ့အခါကလည်းမှရှင်သာရိပုတ္တရာမထေရသူမြတ်ကြီးကငါရှင်ကုဋ္ဌိကာတဲ့ သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာတဲ့ပြင်စုခန္ဓာအဲပြင်စုပါရဏေခန္ဓာပိဟောငါးပါးသောဥပါဒာနဲ့ခန္ဓာတရားတို့ကိုအနိစ္စတောဒုက္ခတောအနတ္တတောတဲ့ယောနိတော်မနတိကတ္တပါတဲ့အဲဒီအနိစ္စမမြဲတဲ့သဘောတွေထင်အောင်ဒုက္ခဆင်းရဲတဲ့သဘောတွေထင်အောင်အနတ္တအစိုးမရတဲ့သဘောတွေထင်အောင်နှလုံးသွင်းရှုမှတ်ရမယ်လို့ဒီလိုရှင်သာရိပုတ္တရာမထေရသူမြတ်ကြီးကအမိန့်ရှိတယ်အဲတော့အမိန့်ရှိတော့ဆက်လက်ပြီးတော့ရှုမှတ်ခိုင်း ဆက်လက်ပြီးတော့ဟိုကလည်းမေးတယ်ဒီလိုရှုမှတ်ရင်ဘယ်လိုဖြစ်နိုင်တယ်လဲဆိုတော့ဟိုကသောတာပန်ဖြစ်နိုင်တယ်ဓာတိခန္ဓာ၅ပါးတရားတွေကိုရှုမှတ်ရင်သောတာပန်ဖြစ်နိုင်တယ်ဆိုတော့ဒီလိုဆိုရင်အရှင်ဘုရားပြောတဲ့အတိုင်းတပည့်တော်ခန္ဓာ၅ပါးတရားတွေရှုမှတ်ပြီးဖျက်ရှုမှတ်တဲ့အတွက်ကြောင့်မို့သောတာပန်ဖြစ်ပြီးတကယ်လို့သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုအထက်အဆင့်တက်ရအောင်ဘယ်တရားတွေဆက်ပြီးရှုရမလဲဆိုတော့ဟောဒီခန္ဓာ၅ပါးပဲရှုတယ်တဂရဂမိမညာပုညာဆက်ရောက်လိမ့်မယ်တဲ့အနာဂတ်ဖြစ်ခြင်းလေဒီခန္ဓာ၅ပါးရှုတယ်ယဟန္တာဖြစ်ခြင်းလေပဲဘယ်တရားရှုရမလဲ ဒီခန္ဓာ၅ပါးတရားပဲရှိရင်ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲ့ဒီသုတ္တမှာဟောဒုတိယဖြစ်တဲ့သုတ္တဝန္တသုတ္တတဲ့အဲ့ဒီသုတ္တမှာလည်းဒီမှာယမကုတိကမထေမြတ်ကြီးကနေပြီးတော့မေးလျှောက်တယ်ရှင်သာရိပုတ္တမထေသူမြတ်ကြီးတန်သွားပြီးတော့ယူတိဇာရှိကိုဥချပြီးတဲ့ကာလကြတော့သုတ္တဝတ္တဝသောတာရိပုတ္တဘေကုဏကတမေဓမ္မယောနိသောမနတိကတ္တပါအာဝသောတာရိပုတ္တငါရှင်တာရိပုတ္တရာသုတ္တဝတ္တအကျံအမြင်ဘဟုသုတ္တနှင့်ပြည့်စုံသော တုဒ္ဒဝတ္တပရိယတိဓမ္မတုဒ္ဒပฏิပတ်တိဓမ္မတုဒ္ဒလို့ဆိုရဲအဲ့ဒီအကြအမြင်ဘုဒ္ဓတာနဲ့ပြည့်စုံသောတုဒ္ဒဝတ္တအာဂမတုဒ္ဒလို့ဆိုရဲပရိယတိဓမ္မတုဒ္ဒနဲ့ပြည့်စုံသောဒေခုဏယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ကတမိဓမ္မအပတတရားတို့ကိုယောနိသောနိမလမအဖြစ်မနတိကတဗာနှလုံးသွင်းအရှုမအပ္ပမီနီရှင်ဗျာတဲ့အကြမ်းမြင်ဘ ਹੁ တုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ် ပရိယတိဓမ္မတုဒ္ဒအနည်းအချင်းအာဂမတုဒ္ဒအနည်းအချင်းတပိတော့ဣရိကသုံးဘုံကိုသုတ်တံပိဝိနိပိဓမ္မအလုံးကိုအကြမ်းမြင်ဘုတုဒ္ဒအနည်းအချင်းတပိတော့လိလလိုက်စားထားလို့ပြည့်စုံနေပါပြီအဲလိုတုဒ္ဒနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုနှလုံးသွင်းရှုရမှာလဲဖေယားလို့ဒီလိုမေးကြောက်တဲ့အခါကဏ္ဍကြတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကဒုဒ္ဒဝတ္တဝတ္တပုတ္တိကဘိက္ခုနာပိစုပါရဏိခန္ဓာအနိစ္စတောဒုက္ခတောအနတ္တတောယောနိတောမနတိကာတ္တပါ အာဟုသောကုဋ္ဌိကံကရှင်ကုဋ္ဌိကသုတ္တဝတ္တပိဋကသုံးပုံလို့ခေါ်တဲ့သုတ်အပိဓမ္မာဝိနည်းဆိုတဲ့တရားတော်များကိုအကျမ်းအမြဲဘုသုတ္တအနေအချင်းပြည့်စုံရနေသောဘိက္ခုနာယဟန်တိဝါယောဂီပုဂ္ဂိုလ်သည်ပိစုပါဒနဲ့ခန္ဓာ၅ပါးသောဥပါဒနဲ့ခန္ဓာတရားတို့ကို အနိစ္စတော်မမြဲဟု၎င်းဒုက္ခတော်ဆင်းရဲသည့်အနေအချင်း၎င်း အနတ္တတောအစိုးမယအနတ္တအနိအဖြင့်၎င်းယောနိတောနိမန်လမ္မအဖြင့်မနတိကတ္တဗာနှလုံးသွင်းအရှုမှအပ်ပါပေ၏ငါရှင်ကုဋ္ဌိကတဲ့အဲဒီလိုပရိယတိဓမ္မတုတ္တအကမတုတ္တလို့ဆိုတဲ့အဲဒီအကျမ်းအမြင်ဘဝတုတ္တနဲ့ပြည့်စုံနေတဲ့ယဟန်ငါးပါးသောဥပါဒာနဲ့ခန္ဓာတရားတွေကိုမမြဲတဲ့သဘောကိုမြင်အောင်ဆင်းရဲတဲ့သဘောကိုမြင်အောင် အစိုးမရတဲ့သဘောတွေကိုမြင်အောင်နိမန်လမ်းမှန်အပြင်ရှုမှတ်အပ်တယ်လို့ဒီလိုဟောကြားတော်မူတယ်။အဲတော့ကျမ်းမြေဘုဒ္ဓတာနဲ့ပြည့်စုံပြီဆိုတဲ့ပုဂ္ဂိုလ်တွေဟာဒီခန္ဓာ၅ပါးတရားခန္ဓာ၅ပါးဆိုတော့ရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါလဲ။အဲဒီခန္ဓာ၅ပါးကိုဘုန်းကြီးတို့ကြည့်အဲ့ဒီခန္ဓာ၅ပါးထဲမှာရူပခန္ဓာဆိုတာကယုတ်တရားရူပခန္ဓာကဘာတရားလဲ ရုပ်တရားဗျာဟိုဘက်ကဝေဒနာခန္ဓာရဲ့ပင်ညက်ခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ဒီခန္ဓာ၄ပါးကနန္တရားအဲ့ဒီနတ်ခန္ဓာ၄ပါးကနန္တရားဆိုတော့ဒီခန္ဓာ၅ပါးကိုအကျဉ်းချုပ်ပြီးပြောရင်ဘာနဲ့ပါလဲဒီယုတ်နဲ့နာမည်အခုဘုန်းကြီးတို့ယောဂီများရှုနေတာယုတ်ကထင်ရှားရင်ဘာကိုရှုလဲနာကထင်ရှားရင် အဲဒါယုံနာထင်ရှားတဲ့ယုံနာနှစ်ပါးကိုရှုနေတာဟာဒါခန္ဓာ၅ပါးရှုပါဆိုတဲ့တရားနဲ့ကန့်ညီသလားမကန့်ညီဘူးလားခန္ဓာ၅ပါးတရားဒါပဲထိုင်တော့လည်းပဲယုံနာမေရတော့လည်းပဲယုံနာသွားတော့လည်းယုံနာအိတ်တော့လည်းယုံနာစားတော့လည်းယုံနာဒါပဲဒီခန္ဓာ၅ပါးတရားတွေအကျဉ်းချုပ်လိုက်ရင်ယုံနဲ့နာမယ်အဲ့ဒီယုံနာနှစ်ပါးကိုဒီခန္ဓာ၅ပါးတရားတွေကိုမမြဲတဲ့သဘောတွေမြင်အောင်ရှုဘုရားတို့ယောဂီများဒီယုတ်ခန္ဓာကထင်ရှားရင်ယုတ်ခန္ဓာကိုရှုနေတယ် အဲဒီယုတ်တရားလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်မမြဲတဲ့သဘောအနိစ္စသဘောကိုမြင်အောင်ရှုရအဲလိုပေါ်ပြောင်းဖြစ်ပြနေလို့ဒုက္ခဆင်းရဲတဲ့သဘောကိုဉာဏ်နဲ့မှထင်အောင်ရှုရဒီပေါ်ပြောင်းဖြစ်ပြနေလို့ဆင်းရဲတဲ့တရားတွေကိုကိုယ်လိုတိုင်းမဖြစ်ဘဲနဲ့သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တသဘောဉာဏ်နဲ့မှထင်မြင်အောင်ရှုရအဲလိုရှုလို့နိစ္စဒုက္ခအနတ္တသဘောတွေထင်မြင်လို့ဝိပဿနာဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာ သောတာပတ္တိမညာပူညာဆက်ရောက်ပြီးသောတာပန်အရိယာထိအောင်မဖြစ်နိုင်နေဘူးလားဆက်လက်ပြီးတော့ဒီခန္ဓာငါးပါးယုံနာနှစ်ပါးကိုဆက်ရှုမယ်ဆိုရင်တဂရကံမဖြစ်နိုင်ဘူးလားဆက်လက်ပြီးရှုသွားမယ်ဆိုရင်အနာဂံထိအောင်မဖြစ်နိုင်နေဘူးလားဆက်လက်ပြီးတော့ဒီခန္ဓာငါးပါးဒီယုံနာနှစ်ပါးကိုပဲဒီတိုင်းပဲဘုန်းကြီးတို့နိစ္စဒုက္ခအနတ္တထင်အောင်ရှုမှတ်အားထုတ်သွားရင်ယဟန္တာထိအောင်မဖြစ်နိုင်နေဘူးလားဗျာဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ တရားအားထုတ်တဲ့ခါကာလမှာအထူးအားဖြင့်အကြာအမြင်ဘဟုတုတရှိထားဖို့မလိုပေဘူးလားဗျာအဲ့ဒီဘဟုတုတရှိထားတဲ့ပုဂ္ဂိုလ်ဟာဆရာသမားကဟောလိုက်ပြီဆိုရင်ဟောတခါတဲ့သဘောကျသွားတယ်ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ဟောဘုဒ္ဓတမရှိတဲ့ပုဂ္ဂိုလ်ကြတော့ဘာတွေဟောလို့ဘာတွေဟောနေမှန်းလည်းမသိဘူးဘာစကားတွေများပြောနေပါလိမ့်လို့ထင်ရင်ထင်တယ်သူမှဘာမှမသိဘလောက်ပဲဒီကဒီမှာယုတ်တရားလေးရဲ့ပေါ်လာပြီးပြောက်သွားပုံလေးကိုပြောနေနေသူမနားမလဲဘူး နန္တရားလေးရဲ့ပေါ်ပြီးပြောက်သွားပုံလေးပြောနေလဲသူနားမလဲအနိစ္စဒုက္ခအနတ္တတွေပြောလဲသူဘာမှမသိအဲ့ဒါဘုဒ္ဓရှိလို့လားမရှိလို့လားအကြမ်းမြင်ဘုဒ္ဓရှိထားတဲ့ပုဂ္ဂိုလ်ကြတော့ဩရှုခံအာယုန်လေးဟာပေါ်လာပြီးပျောက်သွားတော့မြဲတာလားမမြဲတာလားလို့သိလိုက်ရင်မမြဲတဲ့သဘောလေးပဲဆိုတာသိလိုက်ရင်ဩရုပ်တရားတွေဟာမမြဲပါလားဆိုတာသူ့ရဲ့ဉာဏ်ထဲမှာတခါလေရှင်းကနေလင်းကနေမသိရပြီဘူးလားနော်အဲ့ဒီမှာဉာဏ်နဲ့တခါလေထင်သွားတာအဲ့ဒါဘုဒ္ဓရှိတဲ့ပုဂ္ဂိုလ် ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာအာကမတုတ္တလို့ဆိုတဲ့ကြာဘူးနာဝတုတ္တလေးရှိတဲ့ပုဂ္ဂိုလ်များဟာလည်းပဲဒီဘဝမှာမိမိတရားမရပြီမဲ့နောက်နောက်နောက်နောက်ဘဝတွေမှာကြတော့နောက်ဘုရားသာသနာမှာကြတော့တရားသူတွေမရနိုင်ပြီဘူးလားဒီရနိုင်တဲ့ဘုန်းကြီးတို့တာရကာလေးတစ်ခုကိုဘုန်းကြီးထုတ်ပြခြင်းပါတယ်ရသော်ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်အချိန်ခါကာလတုန်းကဘုရားရှင်ကိုရောင်မြတ်ကြီးရာဇဂျုံမြို့ဝေလုံးအောင်ကျောင်းတော်မှာတရင်သုံးပြီးတော့နေစဉ်အချိန်မှာဖြစ်ပါတယ် အဲဒီမှာတန်ဃာတော်များစွာနဲ့ဘုရားရှင်ကိုတော်မြတ်ကြီးဆွမ်းခံကြွတော်မူရဲ့ရာဇဂျိုမြို့တွင်မှာဒီလိုရာဇမျိုးတွေမှာသွားကံကြွတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဝက်ကလေးတစ်ကောင်ဟာသူ့ရဲ့ဝက်စခြင်းမှာတရှုံရှုံနဲ့တခါတဲ့အာရပါရစားတောက်နေတာကိုမြင်တော်မူတဲ့အခါဘုရားရှင်ကိုရောမြတ်ကြီး ပြုံးတော်မူတယ်။အဲ့လိုဘုရားရှင်ကိုရောမြတ်ကြီးပြုံးတော်မူတဲ့အခါကဏ္ဍကြတော့နောက်တော့ဘာကပါလာတဲ့ညီတော်အာနန္ဒာ ညီတော်အနန္ဒာကနေပြီးတော့အဲ့ဒီပြုံးတော်မူခြင်းရဲ့အကြောင်းအရာကိုဘုရားရှင်ကိုရောမြတ်ကြီးမေးမြန်းတဲ့အခါကာလကြတော့ဘုရားရှင်ကိုရောမြတ်ကြီးကညီမလေးမှာအနန္ဒာတဲ့ဟိုမှာကြည်သန်းတဲ့ဝက်မကလေးကိုမြင်ရလားလို့မြတ်စွာဘုရားကမေးတယ်ဒီခါမှာညီတော်အနန္ဒာကနေပြီးတော့ဝက်မကလေးကိုမြင်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလျှောက်တော့အဲ့ဒီဝက်မကလေးဟာတဲ့ဟိုကကုတ်တန်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းက သူဟာလူဘဝမှာအမျိုးသမီးလေးဖြစ်ခဲ့ဘူးတယ်အဲလိုလူဘဝမှာအမျိုးသမီးလေးဖြစ်ခဲ့ပြီးတော့အဲ့ဒီအချိန်မှာသူဟာဒါနသီလဘာဝနာစတဲ့ကောင်းမှုမပြုတ်ခဲ့တဲ့အတွက်ကြောင့်မို့သူတည်တည်ချမ်းမဲ့မှာဘာသွားဖြစ်တယ်လဲဆိုတော့အဟိတရိษံဖြစ်တဲ့ကြက်မလေးသွားပြီးတော့ဖြစ်တယ်တဲ့တောထဲမှာဘယ်မှာသွားဖြစ်လဲတောထဲမှာသွားပြီးတော့တောကြက်မလေးသွားပြီးတော့ဖြစ်တယ် အဲလိုတောကျမလေးသွားပြီးတော့ဖြစ်တဲ့အခါကဏ္ဍကြတော့အဲဒီတောကျမလေးဟာတောကြောင်အဲဒီရှေးခေတ်ကတော့ဗျာတော်တွေဟာရွာကြောင်တွေမှာမနေဘဲနဲ့တောကြောင်တွေမှာသွားပြီးတော့နေလေရှိကြတယ်အဲလိုတောကြောင်တွေမှာနေလေရှိကြတော့အဲဒီကျက်မလေးနေတဲ့နေရာရဲ့အနီးဝန်းကျင်မှာလည်းပဲသံဃာတော်ရှင်မြတ်တွေတရင်သုံးတော်မူကြတဲ့တောကြောင်ရှိတယ် အဲ့ဒီတောကြောင်ကဆွမ်းစားကြောင်ရှိတော့အဲ့ဒီဆွမ်းစားကြောင်ရဲ့အနီးဝန်းကျင်မှာပဲဒီကျက်မလေးကနေတယ်ဒီလိုကျက်မလေးနေတဲ့ခါကာလကြတော့တဏီရောခါကာလကျက်မလေးဟာအစာစားဖို့အတွက်အဲ့ဒီဆွမ်းစားကြောင်နှမ်းရောက်လာအဲ့ဒီမှာနေစာလေးလှုပ်ရင်းနဲ့ပေါ့လေနေပူစာလေးမှာသံဃာတော်များ စားပြီးစွန့်ပြစ်ထားတဲ့အဲ့ဒီဆွမ်းကြံလေးတွေဆွမ်းစိလေးတွေကိုလိုက်ပြီးကောက်စားနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာသံဃာတော်ရှင်မြတ်များကလည်းပဲနန်းနဲ့အာယုံသွားများဖုံးပေးပြီးပြီဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာ မိမိတို့ရဲ့တရားရှုပွားအထုတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲစိတ်ဉာဏ်နေရချင်းကပ်ပြီးတော့တရားရှုပွားအထုတ်ကြတယ်။နောက်ပရိယတ္တိဓမ္မလို့ဆိုတဲ့ပရိယတ္တိစာပေတွေရွတ်ပွားတရစဲနဲ့ပုဂ္ဂိုလ်များကလည်းပဲအဲ့ဒီမှာသံဃာတော်များတတိပဋ္ဌာနာတုတ်တန်တရားတော်ကိုရွတ်ဖတ်တရစဲပြီးတော့နေတယ်တဲ့။အဲ့လိုတတိပဋ္ဌာန်တုတ်တန်ကိုရွတ်ဖတ်တရစဲပြီးတော့နေတဲ့အချိန်မှာဒီကျက်မလေးဟာလည်းပဲသုံးသားကြောင်အနည်းကနေပြီးတော့ နေစာလှုံရင်းနဲ့ပေါ့အစာလေးကောက်ရင်းကနေပြီးတော့ဒီတတိပဋ္ဌာန်ရွတ်ပတ်တဲ့အတန်ကိုပဲနားထောင်ပြီးတော့နေတယ်။အဲဒီအတန်ပေါ်မှာလည်းပဲကြည်ညိုတဲ့စိတ်တွေဖြစ်နေပုံရပါတယ်။အဲဒီအတန်ပေါ်မှာနားထောင်ပြီးတော့နေစဉ်အခါကာလမှာအဲဒီမှာအထက်ကနေပြီးတော့သိမ့်စွန်ကလည်းပဲနာနဲ့စောစောလက်ပြီးတော့အစာရှာနေတာပေါ့လေ။အဲလိုအစာရှာနေတဲ့အခါကာလကျတော့သိမ့်စွန်ဟာအဲဒီတိုးချက်ကလေးကိုတိုးချက်မလေးကိုမြင်နေဆိုရင်ပဲတခါတည်းအားနဲ့ထိုးပြီးတော့တုတ်လိုက်တယ်။ အဲလိုတုံးလိုက်တဲ့အခါကဏကြတော့ဟိုကတန်ဃာတော်များရွတ်ပွားတရစေပြီးတော့နေတဲ့တတိပဒနာတုတ်တံကိုနာကြားနေတဲ့စိတ်ကလေးနဲ့ဆိုတော့သူ့ရဲ့တန်တံမှာကုသိုလ်စိတ်လားအကုသိုလ်စိတ်တွေလားအဲဒီမှာကုသိုလ်စိတ်ကလေးနဲ့နာကြားပြီးတော့နေတဲ့အချိန်မှာသိစွန်ကနေတုတ်လိုက်တဲ့အခါကဏကြတော့အဲဒီမှာဆွဲယူသွားပြီးတော့ခြေထောက်နဲ့တုတ်တုတ်ပြီးတော့ဟိုဘက်တစ်ဖက်ခြေထောက်နဲ့ဆွဲပြီးဖြတ်တယ်လေပင်ပြတ်ပြီးတော့အဲဒီကျက်မလေးဟာသိဆုံးသွားတယ် တတိပဌံတရားတွေနာကြားရင်တတိပဌံရွတ်ပတ်တန်တွေကိုကြားနာရင်းနဲ့ပဲအဲ့ဒီမှာသိဆုံးသွားလို့ကုသိုလ်စိတ်ကလေးနဲ့သိဆုံးသွားတဲ့အတွက်ကြောင့်အဲ့ဒီအဲတတိပဌံတရားတွေကိုနာကြားနေရင်းနဲ့ပဲအဲ့ဒီမှာသိဆုံးသွားတဲ့အတွက်ကြောင့်မို့လူဘဝမှာသွားပြီးတော့အဲ့ဒီမှာဥပရိဆိုတဲ့မင်းသမီးလေးသွားပြီးတော့ဖြစ်တယ်တဲ့ကုသိုလ်ရဲ့အစွမ်း သတိပဋ္ဌာန်တရားအတန်တွေကိုနာကြားရင်းနဲ့သိဆုံးသွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများတရားနာဖို့မပြင်းညာနဲ့ဘာပဲဖြစ်ဖြစ်သိသိမသိသိဒီဟောနေတဲ့တရားတွေနားလေလေမလေလေအဲ့ဒီတရားနာပေါ်မှာအာယုံဆိုင်ပြီးတော့နာကြားနေရင်ကုသိုလ်စိတ်တော့မဖြစ်ပေဘူးလားဗျာမိမကုသိုလ်စိတ်တော့ဖြစ်သွားတာပဲအခုကြည့်ပါလားကြက်မလေးသတိပဋ္ဌာန်တရားအတန်တွေကိုတခါလေဘာမှနားလေလို့မဟုတ်ဘူး နားလည်လို့မဟုတ်ပေမဲ့လို့လည်းပဲအဲ့ဒီမှာအဲ့ဒီတတိပဋ္ဌာန်ရွတ်ဖတ်တဲ့အတန်ကိုပဲနာကြားနေရင်းနဲ့ကုသိုလ်စိတ်လေးနဲ့တည်ဆုံးသွားတဲ့အခါကာလကြတော့အဲ့ဒီမှာလူပြည်မှာသွားပြီးတော့ဥပရိဆိုတဲ့မင်းသမီးလေးသွားဖြစ်တယ်။အဲ့ဒီမင်းသမီးလေးဟာနောက်ကာလမှာပရပိုင်များရဲ့ကြောင်းမှာသွားပြီးတော့ပရပိုင်မလေးသွားပြီးတော့ပြုရင်အဲ့လိုပရပိုင်မလေးပြုရင်းကနေပြီးတော့ရေအိမ်သွားတာပေါ့လေခွန်ကြီးတို့ပြောရရင်ကုတီသွားတာပေါ့ရေခဲကကုတီတွေဆိုတာအောက်ကတွင်းချင်း အဲ့ဒီတွင်းကြီးရဲမှာအပေါ်ကနေပြီးတော့တခါလေကုတ္တီလေးဆောက်ထားပြီးတော့အဲ့ဒီဘဝကနေစွန့်ချရအဲ့လိုစွန့်ချလိုက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာအောက်မှာဘာတွေရှိလဲဆိုတော့ပိုးလောက်တယ်အဲ့ဒီပိုးလောက်တွေကနေပြီးတော့ဒီကစွန့်ချလိုက်တဲ့တခါလေအငြိအကျေးကိုပိုးလောက်တွေကဖွာကနေဖွာကနေနဲ့အဲ့ဒီမှာပိုးလောက်တွေကနေပြီးတော့တခါလေစားတောက်နေကြတာကြည့်ပြီးတော့ပုလူဝကပညာကိုဖြစ်စေတယ်ဒီပုလူဝကကမ္မထမ်းဖြစ်သွား အဲ့ဒီဟာကိုဆင်ញံလုံးသွင်းကနေပြီးတော့အဲ့ဒီပရပိုင်းမလေးဟာပထမဇန်ကိုရသွားတယ်တဲ့ပါဇန်ရသွားတယ်အဲ့ဒီပထမဇန်ရသွားတယ်အဲ့ဒီပထမဇန်ရပြီးတော့ဒီပထမဇန်မစိတ်ဖဲနဲ့ဒီဥပရိမင်းသမီးလေးကွယ်လွန်သွားတဲ့အခါဥပရိပရပိုင်းမလေးကွယ်လွန်သွားတဲ့အခါကာလကြတော့ဒီပထမဇန်နဲ့ကွယ်လွန်သွားတဲ့အတွက်ကြောင့်မို့ဗြဟ္မပုံဗြဟ္မလောကမှာသွားပြီးတော့ဗြဟ္မကြီးဖြစ်တယ်တကယ့်ကိုအယောင်ဆင်းနေတဝင်းဝင်းနဲ့ဗြဟ္မကြီးသွားဖြစ်တယ် ဂျမကြီးပြစ်ပေမဲ့လို့လည်းပဲသူ့မှာဂျမရဲ့သူ့ရဲ့တက်တန်းတွေရှိတဲ့အခါဂျမတက်တန်းကုံဆုံးတဲ့ခါကလာကြတော့အဲ့ဒီမှာဆုတေးတယ်သုတေတဲ့ခါကလာကြတော့အဲ့ဒီဗြဟ္မာဘဝကနေသုတေလာတဲ့ပုဂ္ဂိုလ်ဟာဘယ်မှာလာဖြစ်လဲဆိုတော့လူပြည်မှာတထေးသမီးလေးလာဖြစ်တယ်။ဘာလာဖြစ်တယ်လဲညာ။တထေးသမီးလေးလာပြီးတော့ဖြစ်ပြန်နေ။အဲ့ဒီတထေးသမီးလေးဖြစ်တာတထေးသမီးလေးဖြစ်ပေမဲ့လို့လည်းပဲလူဘဝမှာ သူဟာဒါနသီလကောင်းမှုတွေဘာမှမပြုခဲ့မပြုခဲ့တဲ့အတွက်ကြောင့်မို့တကားဘာဖြစ်သွားလဲဆိုတော့ဒီတထေသမီးဘဝကနေကွယ်လွန်သွားတဲ့အခါကလည်းကြတော့စိုးစိုးကမြတ်စွာဘုရားတွေ့ခဲ့တဲ့ဝက်မလေးသွားပြီးတော့ဖြစ်တယ်ရာဇဂိုမြို့မှာဗာလေးသွားဖြစ်တယ်အဲဒီမှာဝက်မလေးသွားဖြစ်တယ်အဲဒီအကြောင်းအရာတွေကိုမြင်လို့ဘုရားရှင်ကိုတော်မြတ်ကြီးကသူ့ရဲ့အတိတ်အကြောင်းတွေဩတစ်ချိန်တုန်းကတော့ဗြမအပြီမှာတဝင်းဝင်းနဲ့အယောင်တလက်လက်နဲ့နေလာခဲ့ပြီးတော့အခုကြတော့မှ ဝဇခြင်းမှာပါတဲ့တရှုံရှုံနဲ့အဲ့ဒီမှာစာတွေကိုတခါနဲ့ရှုံရှုံရှုံရှုံနဲ့စားနေတာအဲ့ဒါကိုမြင်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါဘုရားပြုံးတော်မူတယ်လို့မိန့်တော်မူတယ်အဲ့ဒီအကြောင်းအရာကို ကြားရတယ်နောက်တော်ဘာကသွန်ခံပြီးတော့ပါလာတဲ့ညီတော်အာနန္ဒာနဲ့တကွာအာလုံယဟန်တော်များလေတန်ဝေကညာနေဖြစ်ကြတယ်ဩဘဝနှိမ့်လိုက်မြင်လိုက်နှိမ့်တုံမြင့်တုံလည်းပါလားဘဝချမ်းသာတလဲဆင်းရဲတလဲ ညဉ့်ရတဲ့ဘဝကြီးရောက်တဲ့ခါရောက်နေကြတဲ့ဘဝကြီးခါရောက်တဲ့ခါရောက်နေဒီလိုရောက်ရတာပါလားလို့အဲ့ဒီမှာတာဝေကဉာဏ်ကြီးဖြစ်တယ်။နောက်အဲ့ဒီဝဲမလေးဘဝကနေပြီးတော့တခါသူသိသွားတဲ့ခါကလာကြတော့ဘယ်မှာရောက်သွားလဲဆိုရင်သူဝနဘူမိဆိုတဲ့အရတ်မှာသွားပြီးတော့မင်းမျိုးမှာသွားပြီးတော့မင်းသမီးဖြစ်ပြန်တယ်ခြေစမ်းဘဝကတရိစ္ဆာန်ဘဝကနေပြီးတော့သူဘယ်လိုကုသိုလ်တွေများယူသွားတယ်မသိဘူးအဲ့ဒီမှာသွားပြီးတော့တခါမင်းသမီးသွားပြီးတော့ဖြစ်ပြန်တယ် အဲလိုမင်းသမီးဖြစ်ပြီးတော့မင်းသမီးဘဝကနေပြီးတော့ကွယ်လွန်သွားတဲ့အခါကာလကြတော့ဘယ်ကိုသွားပြီးတော့ဖြစ်ပြန်တယ်လဲဆိုတော့ဝဏဝတိတိုင်းမှာတခါမင်းကလေးပဲသွားဖြစ်ပြန်တယ်ယောက်ျားဘဝကိုမလာဘူးဒီမှာကြည့်မင်းကလေးပဲသွားပြီးတော့ဖြစ်ပြန်တယ်အဲဒီအမျိုးသမီးဘဝကနေပြီးတော့တခါကွယ်လွန်သွားတဲ့အခါကာလကြတော့ဘယ်မှာသွားဖြစ်တယ်လဲဆိုတော့သုပ္ပါရကအဲသုပ္ပါရကတင်တော်စိတ်အရမှာသွားပြီးတော့ဟိုမှာမင်းကုံတီတို့ရဲ့တခါသမီးသွားဖြစ်တယ် ယောက်ျားဘဝကိုမလာဘူးကြည်စမ်းမိန်းမဘဝကြီးတဲ့ဖြစ်နေတာအဲ့ဒါမင်းကုန်တည်းရဲ့သမီးသွားပြီးတော့ဖြစ်ပြန်တယ်အဲ့ဒီမင်းကုန်တည်းရဲ့သမီးကဘဝကနေပြီးတော့ကွယ်လွန်သွားတဲ့အခါကလည်းကြတော့ဘယ်ရောက်သွားပြန်တယ်လဲဆိုတော့တခါကာမီရဆိုတဲ့သင်္ဘောစိတ်အယက်အဲ့ဒီအယက်မှာတခါလှေတကြီးရဲ့သမီးသွားပြီးတော့ဖြစ်ပြန်ရောအဲ့ဒီလေတကြီးရဲ့သမီးဘဝကနေပြီးတော့တခါကွယ်လွန်သွားတဲ့အခါကလည်းကျတော့သူ့ရဲ့တက်တန်းအရာနေကွယ်လွန်သွားတဲ့အခါကလည်းကျတော့ဘုန်းကြီးတို့အခုတေဟိုကျွန်းအခုခေတ်မှာတိရိလင်္ကာနိုင်ငံပေါ့ အဲ့ဒီတေဟိုကျွန်းမှာသွားပြီးအနုရာရမြို့မှာအစိုးရပိုင်းအမျိုးထဲမှာသွားပြီးတော့ဖြစ်တယ်တဲ့တခါအဲ့ဒီမှာလည်းပဲအမျိုးသမီးပဲအဲ့ဒီဘဝကနေပြီးတော့တခါသေတဲ့အခါကာလကြတော့ဘယ်မှာသွားဖြစ်လဲဆိုတော့ဘောက်ကန်တဆိုတဲ့ရွာတေဟိုကျွန်းမှာပေါ့အဲ့ဒီဘောက်ကန်တရွာမှာသွားပြီးတော့သူမနာဆိုတဲ့တထေသမီးလေးသွားပြီးတော့ဖြစ်တယ်အဲ့လိုသူမနာဆိုတဲ့တထေသမီးလေးဖြစ်တဲ့အခါကာလမှာဘုန်းကြီးတို့ဒုဋ္ဌဂါမဏီဆိုတဲ့မင်းကြီးရဲ့အမတ်အဲ့ဒီမင်းကြီးရဲ့အမတ်ဖြစ်တဲ့ လကုံတကအတိမ်ပရာဆိုတဲ့အဲ့ဒီအမတ်ကြီးနဲ့သွားပြီးတော့အဲ့ဒီမှာနဘူးစာရွာလဲပြီးတော့အိမ်အောင်ကြအဲ့လိုအိမ်အောင်ကြပြီးတဲ့ခါကလကြတော့မဟာပုံနာရွာကိုခေါ်ဆောင်ပြီးတော့သွားပါတယ်အဲ့ဒီမျိုးသမီးကိုခေါ်ဆောင်ပြီးတော့သွားတယ်သူမနာမင်းသမီးလေးကိုခေါ်ဆောင်သွားပြီးတော့အဲ့ဒီရွာမှာပဲနေထိုင်ကြတယ်အဲ့လိုနေထိုင်ကြစဉ်မှာပဲတောင်စွန်းကျောင်းတိုက်၌တရင်သုံးပြီးတော့နေတဲ့မဟာအနုရုဒ္ဓမထေတဲ့တောင်စွန်းကျောင်းတိုက်မှာတရင်သုံးတော်မူတဲ့မဟာအနုရုဒ္ဓမထေရ အဲ့ဒီမဟာအနုရုဒ္ဓမထေကနေပြီးတော့နောက်ပါတန်ဃာများနဲ့အဲ့ဒီတောင်စွန်းရွာပေါ့လေအဲ့ဒီရွာကိုတွားပြီးတော့ဆွမ်းခံကြွကြတယ်။တန်ဃာတော်မြောင်များစွာနဲ့ဆွမ်းခံကြွသွားတဲ့အခါကလည်းကြတော့အဲ့ဒီမေတုမနာကိုဒီမဟာအနုရုဒ္ဓမထေမြတ်မြင်တဲ့အခါကလည်းကြတော့နောက်ကပါလာတဲ့ယဟန်တော်များကိုအဲ့ဒီမဟာအနုရုဒ္ဓမထေမြတ်ကနေပြီးတော့အာဝုတော်ငါရှင်တို့တဲ့သူကတ္တပောတိကာတဲ့ ဖယားလက်ထက်တော်ခကလကဝမကလေးသည်လကုံတနာအတိပဒမဟာမတ္တတလကုံတရအတိပါရခေါ်တဲ့အမကြီးဤပရိယဘံအမကရောဖြစ်သူပတ္တနာဝရောက်နေတုံသေး၏အဟောဣသရိယံအောအံ့ဩဘွယ်ကောင်းပါပြီဆိုအတကားကြည်သံဖယားလက်ထက်တော်ခါကာလတုန်းကဝမ်းမာကလေးတဲ့အခုဝမ်းမာကလေးဟာကြည်သံမအောင်အခုအတိမ်ပရခေါ်တဲ့အမကြီးရဲ့ ဇနီးမယားဖြစ်တဲ့အမတ်ကတော်ကြီးလာပြီးတော့ဖြစ်နေတယ်တဲ့ကြည်စမ်းဘဝတွေဟာအမျိုးမျိုးပုံပုံပြောင်းလဲပြီးတော့နေပါပေါ့လားဆိုပြီးတော့အဲ့ဒီမှာအမင်းကြီးရဲ့ခါကလကြတော့နောက်ပါတန်ဃာတော်များဟာလည်းပဲသံဝေကဉာဏ်နေဖြစ်ကြတယ်အဲ့ဒီမှာအဲ့ဒီစကားကိုဒီမဟာနုရုဒ္ဓမထေရမြတ်ကြီးအမင်းကြီးတဲ့စကားကိုအဲ့ဒီသုမနာမင်းသမီးလေးကြားသုမနာမင်းသမီးလေးကြားတဲ့အခါကလည်းကြတော့အဲ့ဒီမေသုမနာဟာသူ့ရဲ့ရှင်းဘဝဟောင်းတွေကို ပြန်လဲပြီးတော့ အောင်မေ့တတိယအောင်မေ့တတိယတဲ့ဒီမှာဇာတိတရဉာဏ်ကြီးဖြစ်ပေါ်လာတယ်သူ့ရဲ့ဘဝဖြစ်စဉ်တွေကိုပြန်ပြီးတော့တတိယလာခုဘုန်းကြီးတို့ဒီမှာတရားအထုတ်ကြတဲ့ပုဂ္ဂိုလ်များအချို့ပုဂ္ဂိုလ်များမှာဆိုရင်တမာရီတရားတွေအာကောင်ထက်တန်စွာရပြီးတော့တမ္မတဏဆိုတဲ့ဉာဏ်ပေါ့အဲ့ဒီဉာဏ်လောက်ရနေတဲ့ပုဂ္ဂိုလ်တွေတချို့ဆိုရင်တမာရီတရားတွေတော်တော်အာကောင်းနေတယ် အဲ့ဒီအချိန်မှာဆိုရင်တတိတမာရီအားတွေကောင်းလာတဲ့အခါကာလကြတော့အဲ့ဒီပုဂ္ဂိုလ်ဟာငယ်ဘဝလေးတွေကိုပြန်ပြန်ပြီးတရိယာဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာတချို့အားထုတ်နေရင်ကနေပြီးတော့လေငယ်ငယ်ကကိုစဉ်းစားလို့တောင်ဘယ်လိုမှမရနိုင်ဘူးအဲ့ဒီငယ်ငယ်လေးကလေးပုစုပွေကလာတော့ကတယောက်နဲ့တယောက်တခါတဲ့စကားအစင်မပြေလို့ကောက်ပြီးတော့ထုလိုက်လို့ဟိုတယောက်မှဘာဖြစ်သွားတာလေးကိုဒီထဲမှာတစ်ဆူချက်ချင်းအာယုန်ထဲမှာပေါ်လာတယ်ဒါမျိုးကကိုယ့်အကိုစဉ်းစားကြည့်လို့တော့မရနိုင်တဲ့အာယုန်လေး အဲ့ဒီမှာတရားအထုတ်နေရင်ကနေပြီးတော့အဲ့ဒီမိမိရဲ့ဘဝငယ်စဉ်ဘဝလေးကဖြစ်ခဲ့ပြစ်ခဲ့တဲ့ပုံရိပ်ကလေးတွေကိုပြန်ပြီးတော့ထင်ခဲ့တာအဲ့ဒါဇာတိတရညာလို့ခေါ်တယ်။ဘာညာလို့ခေါ်လဲ။ဇာတိတရညာဒါအချို့ချို့ပုဂ္ဂိုလ်ကြတော့ဒီနဲ့ပို့ပြီးတော့ထင်မြင်တဲ့ပုဂ္ဂိုလ်ကြတော့ခုနောက်ဘဝကမိမိဖြစ်လာတဲ့ဘဝဟောင်းတွေကိုပြန်ပြီးတော့တတိယအောက်မေ့ပြီးတော့နေတဲ့ညာကိုလည်းပဲဇာတိတရညာမယ်။နောက်ဘဝတွေနောက်ဘဝတွေတချို့တဘဝမြင်တယ်တချို့နှစ်ဘဝမြင်တယ်တချို့သုံးဘဝမြင်တယ်စသည် ဘဝတွေဘဝတွေဘဝဟောင်းတွေကိုပြန်ပြန်ပြီးတော့သိတာဟာအဲ့ဒါဇာတိတရညာပဲတရားအားထုတ်လို့စိတ္တိငြိမ်မှုတမာရီအားကောင်းတဲ့တန်စွာရပြီဆိုရင်အဲ့လိုညာနေဖြစ်ပေါ်တတ်ပါလေဟာအခုဒီမှာသုမနာဒီသုမနာကတော့ဖြင့်သူ့ရဲ့ဇာတိတရညာနဲ့ပြန်ပြီးတော့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့73ဘဝလောက်ထိအောင်ပြန်မြင်တယ်တဲ့ဘဝတွေအများကြီးမြင်လားအဲ့လိုညာနဲ့သူ့ရဲ့ဖြစ်စဉ်ဘဝဟောင်းတွေကိုပြန်ပြီးတော့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့တန်ត្រာကြီးကို ထိတ်လန့်တဲ့စိတ်တွေကြောက်ရွံ့တဲ့စိတ်တွေမဖြစ်ပေဘူးလားဗျာတန်ဝေကားတွေဖြစ်တာအခုဘုန်းကြီးတို့ယောဂီများအဲ့ဒီဉာဏ်မရှိလို့တာအဲ့ဒီဉာဏ်တွေသာဖြစ်မယ်ဆိုရင်ကိုယ်ဘဝရဲ့အခြေအနေတွေဟာတခါတဲ့တက်လိုက်ကြလိုက်တက်လိုက်ကြလိုက်နဲ့ဘဝအမျိုးမျိုးကျင်လည်ရတာတွေကိုပြန်ပြီးတော့သာမြင်ရလို့ရှိရင်တန်ဝေကားတွေမဖြစ်နိုင်ပေဘူးလားဗျာအခုသုမနာဆိုတဲ့အမတ်ကြီးကတော့ဟာလည်းပဲတကယ်ကိုတန်ဝေကညာနေဖြစ်လာအဲ့လိုတန်ဝေကညာနေဖြစ်လာတဲ့အတွက်ကြောင့်မို့သူ့ရဲ့ ခင်မွန်းပြတဲ့အမတ်ကြီးကိုခွင့်တောင်းတယ်သူဟာဒီလိုဘဝတွေဘဝတွေကိုကျင့်လည်လာခဲ့ရတဲ့အတွက်ကြောင့်မို့သူမတန်ဝေကကြီးဖြစ်နေပါတယ်နောက်ထပ်ဘဝတွေလည်းလူကျင်တဲ့စိတ်ဆန္ဒမရှိတော့ပါဘူးဒါကြောင့်သူ့ကိုဘိက္ခုနီမပြုတ်ခွင့်ပေးပါလို့အဲ့ဒီမှာဘိက္ခုနီမပြုတ်ခွင့်တောင်းဒီလိုပြုတ်ခွင့်တောင်းတဲ့အခါကျတော့အဲ့ဒီမှာဟိုကလည်းပဲသူတော်ကောင်းအမတ်ကြီးဖြစ်တဲ့အခါကလည်းကြတော့အဲ့ဒီမှာသူ့ရဲ့ဇနီးဖြစ်တဲ့သူ့မနာကိုခွင့်ပြုလိုက်တယ်ဘိက္ခုနီမပြုတ်ခွင့် အဲ့လိုခွင့်ပြုလိုက်တဲ့အခါကာလကျတော့တိတ်တမဟာဝိဟာရဆိုတဲ့ကျောင်းတိုက်မှာသွားပြီးတော့အဲ့ဒီမှာဘေကုဏီမှာပြုအဲ့ဒီကျောင်းတိုက်မှာကျောင်းတိုက်မှာရှိတဲ့အဲ့ဒီမှာယဟန်တော်များကနေ့စဉ်တရားပွဲကျင့်ပန်းပြီးတော့တရားဟောတယ်အဲ့ဒီတရားဟောရဲ့ကဗာတရားဟောတယ်လေဆိုတော့မဟာတတိပဌာနာသုတ်တံတရားကြီးဟောတယ်ဗာတရားဟောပါလိမ့်မလဲကဲမဟာတတိပဌာနာသုတ်တံတရားကြီးကိုဟောတဲ့အခါကာလကျတော့သူတစ်ချိန်သောဘဝတုန်းကတစ်ခုသောဘဝတုန်းကကကုတ္တမြတ်စွာဘုရားလက်ထက်တော်အခါကာလတုန်းက တောကြောင်လေးမှာကြက်ဘဝနဲ့ဖြစ်စဉ်ခါကာလတုန်းကဒီမဟာပရိပဌာနာသုတ်တန်ကြီးကိုမနာကြားခဲ့ရဘူးလားတဲ့အဲ့လိုနာကြားခဲ့ရတဲ့ပရိယတ္တိဓမ္မတုတ္တသူ့မှာမရှိဘူးလားတနည်းပြောရရင်အာဂမတုတ္တသူ့မှာမရှိခဲ့ဘူးလားအဲ့ဒီတုတ္တလေးရှိခဲ့တာအဲ့ဒီတုတ္တလေးကနေပြီးတော့ဒီမှာလာပြီးတော့ဘုန်းကြီးတို့ယောဂီများအကျိုးပေးလိုက်တဲ့ခါကာလကြတော့ဒီမှာ တိပဌာဏသုတ်တံဒေသနာတော်ကြီးကိုနာကြားနေရင်းနဲ့ပဲအဲ့ဒီတရားတော်တွေကိုတခါတည်းကျင့်ပွားအားထုတ်ပြီးတော့သွားလိုက်တာဒီတိပဌာဏသုတ်တံဒေသနာတော်လဲဆုံးရောအဲ့ဒီဘိက္ခုနီမလေးဟာသောတပတ္တိမညံပူညံဆက်ရောက်ပြီးတော့သောတပန်အရိယာလေးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲ။ဒီဒီအကမတုတ္တလေးပြည့်စုံလာတဲ့ပုဂ္ဂိုလ်ဟာတရားကိုပြန်ပြီးတော့နှလုံးသွင်းလိုက်ပြီးအဲ့ဒီတရားလေးကိုပြန်ပြီးတော့ရှုပွားလိုက်ရပြီဆိုရင်ဉာဏ်ဉာဏ်ကြီးတရားမရနိုင်ပေဘူးလားဗျာ။ နောက်အဲ့ဒီကနေပြီးတော့သူဟာဘယ်ကိုသွားသလဲဆိုတော့သူ့ရဲ့ဇာတိအရဖြစ်တဲ့ဘောက်ကန္တာဆိုတဲ့ရွာမှာသွားပြီးတော့အဲ့ဒီမှာသူ့ရဲ့သင်္ကန်းကျောင်းလေးနဲ့ပဲနေပါတယ်အဲ့လိုနေစဉ်မှာလည်းပဲကန္နမဟာဝိဟာရဆိုတဲ့ကျောင်းတိုက်ကြီးဒီဟိုကျောင်းမှာကန္နမဟာဝိဟာရဆိုတဲ့ကျောင်းတိုက်ကြီးမှာသံဃာတော်များတရင်သုံးတော်မူကြတယ်တရင်နေ့တိုင်းလက်ပြလက်ွယ်နေ့တိုင်းအဲ့ဒီမှာတရားဟောအဲ့လိုတရားဟောတဲ့အခါကဏ္ဍကြတော့အဲ့ဒီ သူမနာဘေကုဏီမလေးဟာလည်းပဲအဲ့ဒီကျောင်းတိုက်မှာသွားပြီးတော့တရားနာတဲ့အခါကာလကြတော့အဲ့ဒီကျောင်းတိုက်မှာရှိတဲ့တန်ဃာတော်များကဗာတရားကိုဟောတယ်လေဆိုတော့အာတိဝီသောပမသုတ်တံတရားတော်ကြီးဟောတယ်။ဗာသုတ်တံတရားတော်လေအာတိဝီသောပမဆိုတာမွေကြီး၄ကောင်ကိုဥပမာပေးပြီးတော့ဓာတ်ကြီး၄ပါးနဲ့ကွယ်စီထားပုံကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့သုတ်တံဖြစ်တယ်။ အဲလိုအတိဝိသောဗမသုတ်တန်တရားတော်ကြီးကိုနာကြားပြီးတော့ခန္ဓာဉာဏ်သွင်းပြီးတော့ရှုပွားအားထုတ်လိုက်တဲ့အခါကျတော့အဲ့ဒီသုတ်တန်ဒေသနာတော်ကြီးလည်းဆုံးသွားရောအဲ့ဒီသုမနာဆိုတဲ့ဘေကုဏီမာလေးဟာကိလေသာအသောကုန်ခန်းပြီးယဟန္တာထေရီမာကြီးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲညာ။ယဟန္တာထေရီမာကြီးဖြစ်သွားတယ်တရားသူတွေရသွားတယ်။အဲ့တော့ဒီအာဂမတုတ္တလေးနဲ့ပြည့်စုံလာခဲ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ တရားအားထုတ်တဲ့အခါကာလမှာအဓိကမတုတ္တလို့ဆိုလေတရားအသိဉာဏ်ဓူတွေဉာဏ်ဉာဏ်ကြီးမရနိုင်ပြီဘူးလားကဲဒီတော့တရားအားထုတ်တဲ့ပုဂ္ဂိုလ်များမှာအကြာအမြင်ဘဟုတုတ္တဆိုတာရှိဖို့ရလိုသလားမလိုဘူးလားအကျမ်းအမြင်ဘုဒ္ဓရှိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအထုတ်တဲ့ခါမှာနေနေရမှာလားမြန်မြန်ရမှာလားမြန်မြန်ကြီးရလိမ့်မယ်တဲ့ဒါကြောင့်ကြားမြင်များပြမြတ်တရား မှတ်သားမိခိုရာတဲ့အဲဒီလိုဘုသူတ္တရှိရင်တရားမြန်မြန်ရတဲ့အတွက်မိမိတို့မှာဒီအကြမ်းမြင်ဘ ഹു တုတ္တဆိုတဲ့အဲ့ဒီအာဂမတုတ္တပရိယတ္တိတုတ္တမိကိုတိုက်တဲ့တရားလားမမိကိုတိုက်တဲ့တရားလားကဲဒါလေးဆိုဆိုပြီးတော့တရားသိညာရအောင်ကြားမြင်မြပြကြားမြင်မြပြမြတ်တရားမြတ်တရားမတ္တမိခိုရာ ကြာမြင်များပြာမြတ်တရားမှတ်သားမိခိုရာအယံပိဓမ္မောနာထအကရဏော ဘေခဝေယဟန်တော်များဥจิตသားတို့အယံပိဓမ္မောဤကဲ့သို့ပရိယတ္တိဓမ္မလို့ပရိယတ္တိဓမ္မတုဒ္ဒလို့ခေါ်တဲ့အကျမ်းအမြင်များသောပုဂ္ဂိုလ်ဖြစ်ခြင်းသဘောတည်လင်းနာထကရဏောမိကိုအာထာယာကို ပြုရသောတရားတို့မြည်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း Yeah.